တော့ကျွန်တော်ဒီနိဗ္ဗာန်လိုလားတဲ့အမျိုးကောင်းသားမျိုးကောင်းသမီးတွေအနေနဲ့ဒါနိဗ္ဗာန်ဒီအပြည့်အစင်းရဲ့ဒုက္ခတွေအကုန်ဆုံးရနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့ဆိုရင်ဒီဝိတ္တုဒီခုနပါကျင့်ကြရမယ်။အဲဒါလေးလည်းဆွဲအောင်လည်းပြန်ပြန်ပြောကြတယ်။လောဝိတ္တုဒီခုနပါဘာတွေတော့ဆိုနံပါတ်1ဒါသီလဝိတ္တုဒီနံပါတ်2စိတ်တဝိတ္တုဒီနံပါတ်3ဒိဋ္ဌိဝိတ္တုဒီ နံပါတ်၄ကင်္ကာဝိတရဏဝိတ္တုတ္တိနံပါတ်5မကမကဉာဏတတနာဝိတ္တုတ္တိနံပါတ်6ပရိပဒဉာဏတတနာဝိတ္တုတ္တိနံပါတ်9ဉာဏတတနာဝိတ္တုတ္တိဒီဝိတ္တုတ္တိ9ပါးဒီဝိတ္တုတ္တိ9ပါးကိုတော့အစဉ်အတိုင်းကြီးညာရတယ်တော်လွတ်ပြီးတော့ကျင့်လို့မရဘူးလို့ကြီးညာသဘောကျနားလည်ထားကြရမယ်ဟောပြီးတဲ့အခါကျတော့အဲ့ထဲမှာနံပါတ်1ဖြစ်တယ်သီလဝိတ္တုတ္တိပေါ့ အသီလဝိတ္တိဘိုင်းမှာဒါကိုချင်းသီလတွေခိုင်ခိုင်မြဲမြဲနဲ့ခိုင်ကျင့်သောသောက်တည်ထားဖို့လိုတယ်။အဲလိုသီလတရားတွေကိုခိုင်ကျင့်သောသောက်တည်ထားကာယကံနဲ့ဝစီကံကစင်ကြယ်ပြီ။ကာယကံနဲ့ဝစီကံကဒါစင်ကြယ်လို့သီလဝိတ္တိဖြစ်ပြီဆိုတဲ့သူတော်ကောင်းတွေတစ်ဆင့်တက်ပြီးတော့စိတ်တော်ဝိတ္တိဖြစ်ရေးတနည်းအားဖြင့်စိတ်နာနာမှာစင်ကြယ်ရေးအတွေ့ညီဝနာအငြိကြီးတွေလွတ်မြောက်ရေးအတွေ့တစ်ဆင့်တက်ပြီးတော့ စူးစမ်းအထောက်ရမှာဖြစ်တယ်ဒီဘက်မှာတော့ဒါသမထကမ္မထမိုင်းမှာအကျုံးဝင်နေဒါသမထကမ္မထကိုစူးစမ်းအထောက်ရမှာသမာဓိရှိအောင်အဲ့လိုသမာဓိရှိအောင်အထောက်တဲ့ဘက်မှာသမထကမ္မထ40မိမိကြိုက်နေတဲ့ကမ္မထတွေကစပြီးတော့အထောက်နိုင်ပါလေဟောအာနာပါနဒါတို့တခါကြီးဒီကမကြီးကြီးရင်းကြီးတယ်အာနာပါနကပဲစပြီးတော့အာထုအာထုအာထုမဟုတ်လို့အကယ်၍မိမိတို့ကဓကမထံကအာထုခြင်းနေဒါလည်းရတာပဲဥပဇာရသမารိစိုက်တဲ့ မာရီဒီထူတော်အာဘယ်လိုပေါ့အော်တစင်းတက်ပြီးကျန်တဲ့ကတိုင်း7ပါးတွေစသည်အပြင်ဒီလိုအားထုတ်လို့ရတယ်ဒါဆိုရင်အကမ္မထာပိုင်းဘုဒ္ဓနုတ္တိတို့မေတ္တာတို့လည်းအားထုတ်လို့ရတယ်ဟောအဲ့ဒါပြီးတဲ့အခါကျတစင်းတက်ပြီးတော့အဲ့လိုစိတ်တော်ပြီးတော့ဒီစိတ်စင်မာနိဝရဏအငြိကြီးတွေကင်းစင်သွားပြီစိတ်တော်ဝိတ္တုတွေချစ်ပြီဆိုတဲ့လူတော်ကောင်းကတစင်တက်ပြီးတော့ဉာဏ်အမြင်ရဲ့စင်ကြယ်ရေးအတွက်တတိယအပြင်အယူရဲ့စင်ကြယ်ရေးအတွက်ဒိဋ္ဌိဝိတ္တုတွေဖြည့်ရေးကိုတစင်တက်ရတယ် ဟောအဲ့ဒိဋ္ဌိဝိတ္တုဖြစ်ရေးမှာတော့ဒါနာမရူပပြိစေတာဉာဏ်လို့ခေါ်တဲ့အပိုင်းကိုအကျုံးဝင်ယုတ်တရားတွေဉာဏ်တရားတွေဒါတွေကိုကွယ်ကွယ်ပြားပြားနဲ့ဒီကသိရမလို့ယုတ်တရားဉာဏ်တရားတွေကိုဒါကွယ်ကွယ်ပြားပြားနဲ့ပိုင်းပိုင်းခြားခြားသိမြင်ရင်ဒါဒိဋ္ဌိဝိတ္တုဖြစ်ပြီးယုတ်ပရမနံပရမကိုဉာဏ်အမြင်စိုက်ပြီးလို့ပြောရအဲ့လိုဉာဏ်မြင်ဆိုင်ပြီဆိုတော့မှထိုသူတော်ကောင်းကတဆင့်တက်ပြီးတော့ယုံမတန်တရားတွေလွံ့မြောက်ရေးအတွက် င်္ဂဝိတရဏဝိတုဒ္ဓိကိုတစေဥရ။အဲဒီကင်္ဂဝိတရဏဝိတုဒ္ဓိပိုင်းမှာတော့ကံနဲ့ကံရဲ့အကျိုးကိုယုံကြည်တယ်ဆိုတဲ့အပိုင်းပေါ့။ဒီနေရာပြင်ကံနဲ့ကံရဲ့အကျိုးပေါ်မှာယုံမှန်တဲ့နေရာတွေကိုကျော်လွှားလွန်မြောက်တဲ့အပိုင်းပါ။ဉာဏ်တွေကကြည့်ပစ္စယပရိကဉာဏ်မှန်ရောက်သွားပြီ။အကြောင်းအကျိုးဆက်ဆံမှုပရိစ္ဆာသမုပ္ပါရှုခွက်ဒီမှာအကျုံးဝင်တာ။ကြောင်းကျိုးဆက်ဆံမှုဒါပရိစ္ဆာသမုပ္ပါရှုခွက်ဒီကိုတကယ်ကိုကိုယ်ပိုင်ဉာဏ်နဲ့ ဘုရားပြောနေမှုပဲနဲ့မိမိကဓမ္မဒိဋ္ဌိဉာဏ်ပညာနဲ့ကိုယ်တိုင်မျက်မှောက်သင်ပေါက်သိမြင်ပြီးဆိုတဲ့သူတော်ကောင်းတဏ္ဍာမှာထိုတဏ္ဍာဒီပြင်းရှင်းပြီးတော့ဒါကင်္ဃဝိဒနာဝိတုဒ္ဓိပြည့်စုံပြီဟောကင်္ဃဝိဒနာဝိတုဒ္ဓိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကတစင်တလို့မကမကဉာဏတဒနာဝိတုဒ္ဓိဖြစ်မြောက်ရေးအတွက်တစင်တက်ရတယ်ဟောမကမကဉာဏတဒနာဝိတုဒ္ဓိပိုင်းကြတော့စောစောကမိမိတို့သိသိထားတဲ့ဒိဋ္ဌိဝိတုဒ္ဓိပိုင်းမှာယုတ်ပရမတ်နံပရမတ် သင်္ကာဝုဒနာဝိတ္တုပိုင်းမှာဒုယုတ်တရားနဲ့တရားတွေကိုဖြစ်ပေါ်စေတဲ့အကြောင်းတရားအကျိုးတရားတွေကိုလည်းဒီသင်္ခါရတရားတွေဒုသင်္ခါရတရားတွေကိုဒါလက္ခဏာကြီး၃ခံတင်ပြီးတော့ဒါဝိပဿနာရှုပွားရဒါလေးကိုတော့ဒီညမှာအမြဲတမ်းကိုစင်းတို့ဒီညလေးမှာတတိလေးထားပြီးအမြဲတမ်းပြောပါတယ်အဲ့တော့တို့ဒကာကြီးတွေဒကာမကြီးတွေဒီပိုင်းလေးကိုတော့ဒါဒီညလေးတွေမှာအသေးသေးခြားခြားလေးနဲ့မှတ်သားဖို့ဘာတော့လို့မေးတော့ဝိပဿနာဆိုတာအခုဒီမှာပေါ့ ရုပ်ရည်နာနေကိုသိရဆိုတဲ့ဒိဋ္ဌိဝိတ္တုပါအဲယုတ်တရားနန္တရားတွေကိုသိသိတဲ့အကြောင်းတရားအကျိုးတရားလို့ခေါ်တဲ့ကြောင်းကျိုးဆက်နွယ်မှုပရိသသမုပ္ပါဆိုတဲ့ကင်္ခာဝိတ္တနာဝိတ္တုပိုင်းအဲ့ဒါတွေပြီးပါမှာမက္ကမက္ကဉာဏတဒနာဝိတ္တုပိုင်းရောက်ပြီဆိုမှယုတ်ပရမဉာဏ်ပရမဘုံမှာဉာဏ်ဉာဏ်တန်ရှင်းနေပြီအကြောင်းတရားအကျိုးတရားတွေကိုပိုင်ပိုင်ခြားခြားနဲ့ခွဲခြားသိမြင်ပြီဆိုတဲ့သူတော်ကောင်းဒီတာလေထိုသင်္ခါရတရားတွေပေါ့ ဟိုဒါလက္ခဏာကြီးသုံးတယ်နေပြီးတော့ဝိပဿနာရှုတယ်ဆိုတဲ့အပိုင်းမှာဒီရောက်မှလုံးလုံးဒါဝိပဿနာပိုင်းရောက်တယ်လို့ဒီလိုသုံးရ။ဒါကြောင့်မလို့ဒါကတော့ကိုယ်ကပြန်လာဖြာပြန်နေတို့တက္ကကြီးတွေတက္ကမကြီးတွေကဒါသဘောကျနှိမ့်ချိုက်ထားဖို့လိုတယ်။အကောင်းပြီအဲ့လိုပေါ့ဝိပဿနာပိုင်းစကုလို့ဓမ္မတနာဉာဏ်ပိုင်းဥဒိယပယဉာဏ်ပိုင်းဒီပိုင်းလေးတွေရှုပြီးတော့ဉာဏ်တွေကဥပ္ပကိလေသာတွေကဥဒိယပယဉာဏ်ပိုင်းမှာဒါအနုပိုင်းမှာတော်တော်လေးအားထုတ်လာပြီးဆိုဥပ္ပကိလေသာတွေဝင်လာနိုင်တယ်။ ဒုဥပ္ပကိရတာတွေကိုကျော်လွှတ်လုံမြောက်ပြီးတော့ဒါအလိုလိုညံနေငါလည်းတက်ပြီးတော့အဲ့မှာဥရိယဗျာညံအရင်ပိုင်းကိုကူးမှာအဲဥရိယဗျာညံအရင်ပိုင်းကိုကူးပြီဆိုတဲ့သူတော်ကောင်းကဒါဟိုးကဟိုဝိတ္တုရိခုနမတဲ့ကနံပါတ်6ဖြစ်တဲ့ပြိပရာဉာဏတဒနာဝိတ္တုရိဘိုင်းကိုမိမိကစပြီးတော့အချင်းချင်းဝင်ရောက်သွားပြီလို့ပြောလို့ရတယ်ဝိပဿနာဉာဏ်ရင့်ကျက်လာအဲ့လိုရင့်ကျက်လာပြီဆိုတော့မှဒီနေရာမှာဒါ ဝိပဒညာဒသနာဝိတုဒ္ဓိပံဟောဉာဏ်သင်္ကဆိုင်ဥဒိယပယဉာဏ်အရင်ပိုင်းကနေစပြီးဟုတ်လုံးမှဉာဏ်တိုင်အောင်ပညာသုံးပါးနဲ့ကြည်တော့ဒါဟိုဝိပဿနာစတဲ့အပိုင်းကတိရဏပညာဖြစ်ပြီးတော့ဒီအထက်ပိုင်းဥပဒနာဉာဏ်တွေကစပြီးဟုတ်နောက်ဆုံးမဲ့ဉာဏ်ပူဉာဏ်စိုက်တိတိုင်ပစ္စဝခရဉာဏ်တိုင်အောင်တော့ဒါဘာနာပညာပိုင်းပေါ့ဘာနာပညာပိုင်းကိုရောက်ပြီအဲရောက်လို့ခုဒီဟိုပြိပရာဉာဏဒသနာဝိတုဒ္ဓိပိုင်းမှာဝိပဿနာတွေကိုသိနေကြအထုတ်လိုက်လို့ဉာဏ်တွေကအရင်ပြီးဟုတ် လောမဉာဏ်တန်အောင်ရောက်ပြီဆိုရင်တို့ဝိပဿနာဉာဏ်ကြီးကအရေးရတဲ့အစုံမှာမဉဏ်ပူဉဏ်ဆိုတာစိုက်အဲတို့မဉဏ်ပူဉဏ်စိုက်တဲ့အပိုင်းကနေစပြီးပြည့်စုံခဏဉာဏ်တန်အောင်တော့ဒါဉာဏ်တတနာဝိသုဒ္ဓိပိုင်းခေါ်တာပေါ့အဲတော့အဲ့လိုဝိသုဒ္ဓိခုနှစ်ပါးကိုတော့ဒါအစဉ်တိုင်းကြည့်ရမယ်ဒါမျက်ခြေပြတ်သွားလို့မရဘူးအေးငါတို့ကတော့ဟေးကုစပြီးဝိပဿနာကျင့်မယ်အာထုချင်းဝိပဿနာကျင့်မယ်အာထုချင်းတယ်ဆိုတော့မက္ကမက္ကဉာဏတတနာဝိသုဒ္ဓိပိုင်းဒီတာဝိသုဒ္ဓိခုနှစ်ပါးကြီး၅ခုမြောက် အားလုံးများဆိုတော့အောက်မှာရှိတဲ့1 2 3 4ဆိုတဲ့ဒီဝိတ္တုဒ္ဓိတွေကိုတော့ငါတို့ဖြစ်အောင်ဝိပဿနာရှုကျင်နေဆိုရင်ဒီဝိတ္တုဒ္ဓိကျန်တဲ့၄ပါးငါတို့တဏ္ဍာမှာထင်ရှားရှိအောင်တော့ငါတို့ကြိုးစားအထောက်အောင်လေဆိုတဲ့ဒီအသိဉာဏ်ကတော့ဒါလုံးဝကိုတို့တက္ကကြီးတွေဒီကမာကြီးတွေမရှိဘူးနေရ။ဘာဖြစ်လို့ဒါပြောရအောင်ဆိုတော့ဒီအသိဉာဏ်မိမိတို့တဏ္ဍာမှာမခိုင်ပါခဲ့တနည်းအားဖြင့်ဒီအသိဉာဏ်မရှိခဲ့ရင် ဒါမိမိတို့ကဝိပဿနာရှုကျင်ကြဝိပဿနာရှုကျင်တယ်ကတကယ်ဘုရားဟောတဲ့ဝိပဿနာဖြစ်မဖြစ်ဆိုတာမျိုးကဒါအင်မတန်စဉ်းစားစရာဝေခွဲစရာဖြစ်လာတယ်ဒါကြောင့်မလို့ဒီအခြေခံပေါ့သီလဝိသုဒ္ဓိစေတဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိကင်္ကာဝုဒ္ဒနာဝိသုဒ္ဓိဆိုဒီဝိသုဒ္ဓိခုနှစ်ပါးမိမိကတကယ်တင်းတင်းရှားရှားနဲ့ကျင့်ပြီးပြီလားအေးကျင့်ပြီးပြီဆိုမှတဆင့်တက်လို့အဲ့မကမကဉာဏတဒနာဝိသုဒ္ဓိဘိုင်းကစပြီးလက္ခဏာရေးသုံးတန်တင်လို့ထိုးတင်္ခါရတရားတွေကိုကျူရမယ်ဆိုတာမျိုးကိုတော့ သူတကကြီးတွေကမှကြီးများတာနှလုံးသွင်းပြီးတော့ဒါသဘောကျထားရမယ်ကဲကောင်းပြီအဲ့တော့ဦးဇင်းတို့ဒါကဝိသုဒ္ဓိခုနှစ်မှာအစဉ်လေးကိုပြောနေကြပြီးတော့အခုကျင့်တဲ့မကိုင်းကိုဦးဇင်းတို့ဒါပြန်သွားကြတဲ့အခါကျတော့ဒါဦးဇင်းတို့စိတ်ကြဝိသုဒ္ဓိဘိုင်းကိုရောက်နေပြီပေါ့စိတ်ကြဝိသုဒ္ဓိဘိုင်းမှာလည်းဦးဇင်းတို့ဟောလာတာဒီလဝိတ္တုဖြစ်တဲ့ပုဂ္ဂိုလ်ဟာစိတ္တဝိတ္တုဖြစ်ရတဲ့အတွက်သမဏကမ္မဋ္ဌာန်းတွေကိုအားထုတ်ရမယ်ဆိုတဲ့အပိုင်းမှာအာနာပါနကိုအခြေခံပြီးတော့ဦးဇင်းတို့ဒါဟောကြားလာတယ် အနာဘာနာနဲ့သရုဒ္ဓဇံကိုပေါအောင်ဒါရှုပုံရှုမိတာဦးဇင်းတို့ပြောခဲ့ပြီးပြီပေါ့တကယ်ဒါအာနာဘာနာလမ်းကစပြီးဥတည်သွားတဲ့သူတော်ကောင်းတွေအတွက်ပေါ့ဒါဥတည်ပြောနေကြတာအဲ့တော့အဲ့ဒီလိုအာနာဘာနာနဲ့သရုဒ္ဓဇံပေါတဲ့ပုဂ္ဂိုလ်ကဒါ32ခုဒါသာရှုခွင့်ဒီအေဇာတာပိဒါရှုမယ်အာယုစုအာယုန်ရာပရိကူလာအနေနဲ့ရှုမယ်ဟောရပြီဆိုတဲ့အခါကျတဆင့်တက်ပြီးဒုခန္ဓာကိုမိအေဇာတာမှာရှိတဲ့ဒီကုဋ္ဌာန်တာတွေကိုအခြေခံမိတာအယောင်ကတိုင်းကိုကုလို့ရတယ် အတိုင်း10ပါးတဲ့ကနီလာပိတာလောဟိတာအောဒါရဆိုတဲ့ကတိုင်း၄ပါးဟောဒါရပြီဆိုတော့တစင်တက်လို့တခါတည်းရဝီကတိုင်းအာဘောကတိုင်းတေဇောကတိုင်းဝါယောကတိုင်းဒီကတိုင်း၄ဆက်ရှုရတယ်ပေါ့အဲရှုတယ်နောက်ပြီးတော့အာလောကကတိုင်းနဲ့အာဂတကတိုင်းဒီနေ့တော့အာလောကကတိုင်းအာဂတကတိုင်းလေးရှုဖို့နည်းနည်းလေးဆက်ပြီးတော့ပြောမယ်ပြီးတဲ့အခါကျမှပြီးခဲ့တဲ့ဘက်ကဦးဇင်းတို့အရုပရူပဝဆရဇံပေါ့ဗရမဇံဒုတိယဇံတတိယဇံသုတ္တဇံအထိဒါ ကတိုင်းတွေကိုတစ်ခုတစ်ခုဒါရှုလို့ရတဲ့အပိုင်းပြောခဲ့တော့အခုတော့ဒီနေ့အရူပဇံပိုင်းကုပုံတွေချင်းဆက်ကြရအောင်အဲ့တော့ကဲအချိန်ရှိတုန်းပေါ့လေအာအာကဟိုဒီ32ကုဋ္ဌတာကိုရှုတဲ့ပုဂ္ဂိုလ်ကအယောင်ကတိုင်းနေတာပေါ့နီလာကတိုင်းကိုရှုလို့ရတဲ့ပိတာကတိုင်းနီလာဆိုတဲ့အညိုရောင်ကတိုင်းပိတာဆိုတဲ့အဝါရောင်ကတိုင်းလောဟိတဆိုတဲ့အနီရောင်ကတိုင်းဩဒါဒါဆိုတဲ့အဖြူရောင်ကတိုင်းပေါ့ဒီကတိုင်းတွေကိုအစီတိုင်းဒီနေရာမှာရှုလာလို့ရတယ် အရေးရှုလာပြီးပြီဆိုတဲ့သူတော်ကောင်းကပထဝီကတိုင်းအာဘောကတိုင်းဒေဇောကတိုင်းဝါယောကတိုင်းဒါတွေရှုလို့ရတယ်။အရပြည့်အာလောကကတိုင်းဒါရှုခြင်းနဲ့အာလောကကတိုင်းရှုခြင်းနဲ့ဆိုရင်တော့အာလောကကတိုင်းကိုရှုခြင်းနဲ့သူတော်ကောင်းတယောက်ဒီဒါအလင်းရောင်ပေါ့အာလောကဆိုမှလုံနာလဲအောင်ဆိုအလင်းရောင်ကတိုင်းအလင်းရောင်ကတိုင်းဆိုတော့ဇာတ်မှာတက်ရက်ကတော့နေရောင်လရောင်ပေါ့ဒါနေရောင်လရောင်ဒါတွေကိုရှုလို့ရတယ်။နေရောင်လရောင်နောက်တကအကယ်၍ခက်ခဲရင်တော့ခုနက သမီးကိုညှိထွန်းပြီးတော့နန်းရံကိုဒါသမီးအောင်ကိုကြည်အောင်ထားပြီးတော့ဒီအယောင်ကိုလည်းရှုလို့ရတယ်ပေါ့။ကဲကောင်းပြီအဲ့တော့နေအောင်လာအောင်ကိုရှုခြင်းတော့ဥမာဆိုကြပါစို့ဦးဇင်းတို့နန်းရံပေါ့လေနန်းရံမှာအပေါက်ကလေးတွေရှိတတ်တယ်ရှိလို့ရှိရင်အဲ့နန်းရံကိုဟိုအပေါက်ပေါ့ဥမာဗလင်းပေါက်တို့လိုနေရာမျိုးကနေလှမ်းပြီးနန်းရံကိုဟိုအလင်းအောင်ထိုးတာပေါ့နေကင်းတော်လောက်အောင်ညတော့လည်းလာရောမနေ့ဆိုရင်နေနေအောင် နေရောင်ကလန့်လို့မယ်တို့တဲ့ကအဲ့နေရောင်ကဒီနန်းနန်းမှာထင်းနေမယ်ဆိုရင်အဲ့အလင်းရောင်ကိုအာယုံပြုပြီးတော့အာယုံယူပြီးတော့ရှုရဒါလေးရှုလို့ရတယ်အဲနောက်တစ်ခုကတော့အဲနောက်တစ်မျိုးအနေနဲ့ပေါ့ကြွေဒါကဟိုလိုလကူကူနဲ့များသောအားဖြင့်တော့ရှေ့ရကတိုင်းကြီးလည်းအားထုတ်ခဲ့တဲ့သူတော်ကောင်းဖြစ်ခဲ့တယ်ဒီပိုင်းကတော့အရန်ကြီးတော့ခက်ခက်ခဲခဲသင်ရတာတော့သင်တို့သိမရှိသေးဘူးအဲရှေ့ပိုင်းမှာအော်ဒါဒါကတိုင်းကစားတဲ့သူတော်ကောင်းအော်ဒါဒါကတိုင်းကိုတကယ်စနစ်တကျအားထုတ်နိုင်အောင်သင်ပေးတဲ့အပိုင်းလေးတွေသင်ပေးရတယ် အဲတို့မလို့ပရဝီကတိုင်းတို့ကတိုင်းမျိုးကစားတဲ့သူတော်ကောင်စစားခြင်းမလို့ဒါချိန်ပေးသင်ပေးရတာရှိအဲတကယ်ဒီဘက်ကတိုင်းတွေတော်တော်လေးရောက်လာပြီဆိုတဲ့သူတော်ကောင်းတွေကိုစက်တင်နေအပိုင်းရောက်လာတယ်ဒီအလောကကတိုင်းကိုဦးဇင်းတို့ဒီကိုကုမြောက်လောက်မှများတော့တင်တော့သင်ကြအများတော့အဲ့ဘိုင်းလေးသင်ပေးတော့တိတ်ပြီးတော့ခက်ခက်ခက်ခက်နေဟိုသင်ပေးရမရှိဘူးပေါ့မရှိဘူးကထပေါ့ဒါကနိုင်ရန်ကိုခုနနေရောင်ကြလာရင်ဒီအယောင်ကိုအာရုံယူပြီးတော့ရှူတာမျိုးလာရောင်ကြရ လာရောင်ကြလာရင်ထိုလာရောင်ကိုအာရုံယူပြီးတော့ရှုတာမျိုးပေါ့အဲနောက်တစ်ခုရှုလို့ရသေးတာကတော့ဦးဇင်းတို့တစ်ပင်ပေါ်နည်းနည်းခက်ထူထူပေါ့တောအကလေးတစ်ခုဆိုကြစို့အဲတောအကလေးတစ်ခုချင်းအဲတောအကလေးတဲ့ကိုသွားသွားပြီးတော့အဲ့ဒီကောင်းကင်ကိုလှမ်းပြီးတော့မော့ကြည့်အဲ့မှာဟိုဒီနေရောင်ကဒီတရွက်ချားတွေကနေပြီးတော့ဖြာပြီးတော့ကြာလာတဲ့အယောင်မျိုးရှိတာပေါ့နော်အဲကြာလာတဲ့အယောင်ရှိလို့ချင်းအဲနေရောင်ကြတဲ့နေရာကိုကြည့်ပြီးတော့အဲ့ဒီအလင်းရောင်ပေါ့အဲလင်းရောင်ကိုအောင်ယူပြီးတော့လည်းဒါရှုလို့ရတယ် အဲအဲ့ဒါမှလည်းအလင်းရောင်အလင်းရောင်နဲ့ပွားများလို့ရတယ်ဒီပုံစံဒီပုံစံနဲ့သင်ပြီးရင်တော့တော်တော်များများကတော့ဒါဟိုဒီအာလောကပတိနဲ့ဆင်ပြေသွားပါအချို့မှာနည်းနည်းခက်ခဲတာရှိတယ်ခက်ခဲတာရှိနေဦးဇင်းတို့လွယ်ကူတာကတော့ဘာသင်ပြီးတော့ဆိုတော့ကိုယ်အခန်းနဲ့ပေါ့မိမိနေတဲ့နေရာမိမိနေတဲ့နေရာမှာခုနဟိုစမီးထုံးလို့ရတယ်ပေါ့ဥမာဦးဇင်းတို့ဦးဇင်းတို့ဒီမှာဆိုရင်တော့ငါတော်များဆိုရင်တော့တပိတ်ရှိတယ် အဲတပိတ်တဲ့ကိုသမီးလေးထုံပြီးတော့တပိတ်ဝါလေးကိုနိုင်ရံဘက်လှည့်ထားတာလည်းလွယ်အတော့မို့လဲကိုတခါကြီးတို့မှာဇလုံးတို့ဘာလို့လို့တခုခုပေါ့ရှိမှာအဲရှိလို့ကြီးအဲ့ဒီကိုသမီးလေးထုံထုံပြီးတော့နိုင်ရံဘက်ကိုလှည့်ထားရင်ဒီသမီးရဲ့အလင်းရောင်ကနိုင်ရံမှန်သွားပြီးတော့သူအဝင်လိုက်သွားတယ်အဲကတိုင်းဝင်ရအောင်အဲအဝင်လိုက်ထင်းတဲ့အခါကျတော့မှအဲ့အလင်းရောင်လေးကိုကြည့်ပြီးအောင်ယူပြီးတော့ဒါအာလောကအာလောကလို့ဗမာလိုပါဠိလိုပဲပွားများပွားများအတော့မို့လို့မြန်မာလိုအလင်းရောင်အလင်းရောင်အလင်းရောင်အလင်းရောင်ဆိုပွားများလို့ရတယ် အဲ့လိုပေါ်များလို့ဘာဝနာကထုံးလာပြီဆိုရင်ဒီမှာစပြီးတော့ဒါနမိတ်တွေထင်လာမှာပေါ့နမိတ်ထင်လာတဲ့အပိုင်းမှာတော့ဒါစစချင်းမှာဒီစမီအောင်ဆိုတဲ့အလင်းအောင်ဆိုတဲ့အလင်းအောင်တိုင်းမြင်မှာပေါ့လာရောင်နေရောင်အတုံမကုလို့စမီနဲ့နိုင်ရောင်ကိုထုံးလာတဲ့အရာအဲ့အရာတိုင်းညနေမှာထင်းနေပြီပွားများတယ်ဒါပရိက္ခာမနိမိတ်အဲ့ရနေပြီတခါလေအဲ့ဒီဘေးကဒီထင်းနေတဲ့မဆိုကြပါဆိုစင်းတို့နိုင်ရန်ဆိုရင်ဒေးတောင်လည်းဖြစ်ဖြစ်ပါလေအဲ့လိုဖြစ်တဲ့အခါမှာ အဲ့ဘေးကငကန်းသားတွေအကုန်ပြောင်းပြီးတော့ဒီကတိုင်းဝန်းတက်တက်နဲ့ဟိုအလင်းရောင်ကထင်းထင်းရှားရှားပြစ်လာပြီဒါအောက်ကနေအဲ့ကနေတခါလေကတိုင်းဝန်းကတကယ်ကိုကတိုင်းဝင်းအတိုင်းပေါ့အလင်းရောင်အတိုင်းကိုတခါလေကြည်လင်တောက်ပါလာပြီဆိုတော့ဒါကိုတော့ပရိပါကနိမိတ်သုံးအဲအဲ့ပရိပါကနိမိတ်ရောက်ပြီးခိုင်မာနေပြီကတိုင်းဝင်းကခိုင်မာနေပြီဆိုရင်တော့ဘာလို့ရတော့အဲ့ကတိုင်းဝင်းကိုအတခါလေဒါခိုင်မာပြီးတော့အချိန်ကြာကြာပေါ့မိမိတို့ အာထုတ်ခြင်းအာထုတ်ခြင်းတော့ပေါ့အချိန်ကြာကြာရအောင်ဆိုပြီးဘာလို့ရအောင်ဆိုတော့တခါတဲ့အဲ့ဒါရက်စင်မျက်နှာဖြန့်ရက်စင်မျက်နှာဖြန့်ပြီးပြီဆိုတဲ့သူတော်ကောင်းကမှကဲခိုင်မာသွားပြီရက်စင်မျက်နှာလည်းပြန့်သွားပြီဆိုတော့မှခုနမိမိရှိတဲ့တင်တော်တဲ့တဏှာကိုပြန်စူးစက်ရက်နဲ့ရှုပြီးတော့ဒါအာလောကအာလောကနေရာပြင်အလင်းရောင်အလင်းရောင်ပွားများလိုက်လို့ရှိရင်ဒီဘိုက်မှာဒါဇန်ဆိုင်မယ်ပေါ့ဒါဆိုရင်တော့ရေဘုံရတာပထမဇန်ဆိုင်နိုင်တယ်ပထမဇန်ဆိုင်ရင်ဒါဇန်ငါဆင်ကြီးကြီးတေချာလားမတေချာလား ဟောတေချာပြီဆိုတာဝတိဘောငါနာနိုင်နေအောင်နေခြင်းဒီလိုမျိုးနဲ့ဒါစရုဒ္ဒဇန်ရအောင်ပေါ့ဥရသို့တော့ဒီနေရာမှာနည်းနည်းလေးတတိပေးခြင်းတာရှိတယ်အဲ့ဒါဘာလဲလို့မေးတဲ့အခါကျတော့ဒီအလင်းရောင်ကတိုင်းကိုရှုတဲ့အခါမှာခုပြောခဲ့တဲ့ပေါ့လာရောင်နေရောင်ဒါတွေဟာကတိုင်းရဲ့အာယုံပဲကတိုင်းရဲ့အာယုံသို့တော့ချို့ချို့ယောဂီတွေကဦးဇင်းတို့အမြဲတမ်းနဲ့တွေ့ရတယ်ပေါ့အဲချို့ချို့ယောဂီတွေမှာဘာပြဿနာရှိလို့မျိုးခုနအာနာပါနရှုတယ် အာနာပါနကိုရှုတော့ခုနအာနာပါနကြောင့်အာနာပါနကမ္မထံကိုရှုတဲ့အတွက်ခုနသမာဓိလေးအတော်တန်ဖြစ်တဲ့အခါမှာအလင်းရောင်တွေကဝိညာဉ်ပတ်ချပေါ့ခန္ဓာကိုယ်ဝိညာဉ်ပတ်ချမှာဖြာပြီးတော့ကြာနေတတ်တယ်ရှိတယ်ပေါ့အဲ့လိုဖြာပြီးတော့ကြာနေတဲ့အခါမျိုးမှာဘာဖြစ်သွားတော့ဆိုတော့အာနာပါနကလည်းအချိန်ကြာနေတယ်ရှုနေရတာကတိုးတက်မှုကလည်းမရှိဘူးအဲဒီထဲမှာခုနပြောတဲ့ဒီဟိုအလင်းရောင်ကလည်းဖြားကြနေတဲ့အခါကျတော့အဲ့အလင်းရောင်ကို လွတ်သွားပြီးစိတ်ကရောက်တယ်အလင်းရောင်ကိုစိတ်ကရောက်ပြီးတော့အဲ့အလင်းရောင်ကိုပဲနှလုံးသွင်းနေတတ်တာပေါ့နော်အလင်းရောင်ကိုပဲနှလုံးသွင်းနေတတ်တယ်အဲ့လိုနှလုံးသွင်းနေပြီးတော့ကြာတဲ့အခါကျတော့အဲ့အလင်းရောင်ကိုအလောကကတိုင်းအနေနဲ့ရှုလို့မရဘူးလားဆိုပြီးဒီလိုပြောကြတယ်ဒီလိုပြောတဲ့ခါကျဒါကတော့ဦးဇင်းတို့ဇာပေမင်းမာကလည်းဒီဉာဏ်ရောင်ဒီအလောကကတိုင်းငယ်အာယုံလို့ဒီလိုဟောထားတာမရှိတာတစ်ချက်နံပါတ်နောက်တစ်ချက်ကတော့ဦးဇင်းတို့ဒီအလင်းရောင်ကသူကဒီအာနာပါနကိုရှုလို့ဖြာကြနေတဲ့အလင်းရောင်ဖြစ်တဲ့အတွက်ကြောင့် သူကဟိုတမာရီကခိုင်မာနေလို့တမာရီကလည်းမခိုင်မာသေးတဲ့အတွက်ကြောင့်ဒီအလင်းရောင်ကလည်းခိုင်မာမှုမရှိခိုင်မာမှုမရှိတဲ့အတွက်ကြောင့်သူ့ကိုသွားကြည့်လိုက်လို့ရှိရင်ခဏပဲကြည့်ခံပြီးပျောက်သွားတဲ့သဘောရှိအတို့အတွက်ကြောင့်ဒီအာနာပါနလိုကမ္မထာမျိုးပေါ့အားထုတ်လိုက်လို့ခန္ဓာကိုယ်ဝိညာဉ်ပတ်ချံမှာဖြားကြတဲ့အလင်းရောင်မျိုးကိုဟိုအာယုယူပြီးတော့အလောကကံပွားများဖို့ဆိုတာတော့ဒါဟိုအခက်အခဲတွေများစွာရှိမှဖြစ်ပြီးတော့ဒါအလောကကံရဲ့ အာယုံမဟုတ်ဘူးလို့ဒီလိုလေးတော့ဒါသဘောကျနားလည်ထားဖို့လိုလိမ့်မယ်အကောင်းမီတာကအလောကကတန်းပွားများအားထုတ်ဖို့ပေါ့အဲ့လိုအလောကကတန်းကိုပွားများအားထုတ်လို့အောင်မြင်တယ်ပေါင်းမြောက်တယ်ဆိုတဲ့သူတော်ကောင်းဒီဘာလို့ရမလို့ဆိုတော့တဆင့်တက်ပြီးတော့နောက်ကတိုင်းတစ်ခုပြောင်းလို့ရနောက်ကတိုင်းတစ်ခုကတော့ဦးဇင်းတို့အာကာသကတိုင်းပေါ့အာကာသကတိုင်းကိုရှုကျင်တယ်ဆိုတဲ့သူတော်ကောင်းဒီလည်းပဲဒါအာကာသတိုင်းကတိုင်းဆိုတော့အကြာအပေါက်ကောင်းကင်အာကာသ အဲ့တော့အဲ့ဒီအာကာသကိုကျွတ်ကျင်တယ်ဆိုတဲ့သူတော်ကောင်းကတော့အကောင်းဆုံးကတော့ခုနပေါ်မိမိနေတဲ့နေရာကနေပြီးတော့ဟောနန်ရန်တို့လိုပေါ့အပေါက်ကနေပြီးတော့ဟိုကောင်းကင်ဘက်လှမ်းကြည့်နောက်မှတိတ်နေခန်းနေတာမျိုးမဟုတ်ဖ ೇನೆ အဲ့လိုမှဆိုလို့ရှိရင်မှအာကာသအနေနဲ့ပေါ့အကြအပေါက်အနေနဲ့သွားပြီးတော့ညနေမှတွေ့အဲ့တွေ့လို့ရှိလည်းပဲအဲ့ဒါကနေစပြီးတော့ပွားများပြီးတော့အာကောင်းကင်ကောင်းကင်ကောင်းကင်တနည်းအားဖြင့်အာကာသအာကာသအနေနဲ့ပါဠိလိုလိုပွားများလာပွားများလဲလို့ရှိရင်ဒါကတိုင်းဝင်ရလာလို့ရှိရင်ဒုကတိုင်းဝင်ကိုဒါ အရက်စင်မနာဖြန့်ကျက်ပြီးတာရှုလို့ရတယ်အဲလိုမှမဟုတ်လို့ရှိရင်ခုနလိုပေါ့ဟိုတောကလေးထူတတ်တဲ့နေရာမျိုးသွားသွားပြီးတော့ခုနတင်ကင်းစင်တဲ့ကောင်းကင်ဘက်ကိုဒီတိရွက်ကြားကနေပြီးတော့တောက်ပြီးကြည့်လိုက်အဘတိရွက်ဒီကြားတဲ့ကနေအဲ့မှာအကြပေါက်တွေ့လို့ရှိရင်အဲ့ရနေပြီးတော့အာဂါတအာဂါတလို့ဒီလိုမျိုးပွားများပြီးတော့လေဒါအာဂါတကတိုင်းကိုပွားများအားထုတ်ရတယ်ပေါ့အဲလိုပွားများထုတ်လိုက်လို့ရှိရင်ခုနအာဂါတကတိုင်းဝင်ရပြီအာသာတကတိုင်းဝင်ကိုဒါညံထဲမှာထင်းလာပြီဆိုရင်တော့ဒီကတိုင်းကိုလည်းအရက်စင်မနာဖြန့် ရဇမျက်နှာပြန်ပြီးတော့ဒါနောက်ဆုံးမှာဇန်ဆိုင်ရဲ့အထိဒါပွားများအားထုတ်လို့ရှိရင်ဒါကတိုင်းဟိုအာဂတာကတိုင်းနဲ့လည်းပေါင်းမြင်အောင်မြင်ပေါင်းမြောက်အဲ့လိုအောင်မြင်ပေါင်းမြောက်ရင်တော့ထိုကတိုင်းကိုပဲဒါဝတိဘောင်္ဂရဏန်နဲ့အောင်လေးချင်းပြီးတော့ဆက်လက်ပြီးတော့ပွားများအားထုတ်ပြီးတော့အဲ့လိုပြောတယ်ကဲဒါကတော့ကတိုင်းဇေဘာကိုသုဒ္ဓဇံပေါက်တဲ့အဖြစ်ပေါ့ဒါမှပွားများအားထုတ်ဖို့အဲ့ဒီနေရာလေးမှာဒီကတိုင်းတွေကိုအားထုတ်တဲ့အပိုင်းမှာခုနပါရမီတက်ခံလေးတွေ ဟိုတချို့တချို့သူတော်ကောင်းတွေမှာရှိရတွေ့ရအဗာရမီတက္ကံလေးတွေရှိတဲ့သူတော်ကောင်းတွေမှာတော့ဒါကတိုင်းတွေကိုပွားများအထုတ်တဲ့အပိုင်းမှာဒါလွယ်ကူတဲ့သဘောရှိတယ်။တော်ဦးဇင်းတို့ဇာပေတဲ့မှာလာတဲ့တာရကာလေးတခုထုတ်ပြောကြအောင်ဆို။တော့သူတကာကြီးတွေတကမကြီးတွေသိတဲ့အတိုင်းပဲဦးဇင်းတို့ဘုရားရှင်မှာဒါအက္ခတာဝကနှစ်ပါးပေါ့။ဒါတရားတော်ယံရှင်သာရိပုတ္တရဝတော်ယံရှင်မမောက္ခ အဲ့လိုရှိသလိုအမျိုးသမီးပြိတ္တာတဲမှာလည်းဘိက္ခုနီတဲမှာလည်းပဲဒါလက်ရတော့အရန်နေနဲ့ဒါခေမာထီရီအလဝဲတော်ရန်နေနဲ့ဒါဥပလဝံထီရီဆိုတာဒီလိုထီရီနှစ်ပါးလက်ရတော်ရန်လဝဲတော်ရန်နေနဲ့ဒါသင်္ချာရှိခဲ့အဲ့ဒီမှာဦးဇင်းတို့ဥပလဝံထီရီအကြောင်းဥပလဝံထီရီဒီဒီဘဝနောက်ဆုံးဒါဘဝရောက်လာတဲ့အခါကျတော့အတိတ်ကဗာရမီတွေ ဖြစ်ခြင်းကြတာကအကြောင်းတခုစူတောင်းပတ္ထနာတွေကလည်းရှိခဲ့လို့အင်မတန်မှရုပ်ရည်ချောမောတဲ့ဒါမျိုးသမီးတယောက်မျိုးသမီးငယ်တယောက်အဲ့တော့ရွယ်ရောက်လာပြီဆိုတဲ့အခါကျတခါလေမင်းကြီးမင်းသားတွေတထေးတွေအားလုံးကဒါဝိုင်းပြီးတော့ဒါလိုချင်ကြတယ်ချစ်ခင်မြန်လို့ကြတယ်ဒါပေါင်းလက်ထပ်ပြီးတော့ပေါင်းတင်ကြတယ်ပေါင်းတင်လိုကြတယ်လိုကြတဲ့အခါကျတော့ဒါခုနမိဘတွေထံကိုချင်းကပ်ပြီးတော့ဒါတောင်းရမ်းကြတောင်းရမ်းတဲ့အခါကျတော့ခုနဖေလုတ်သူကလည်းဒါကိုစဉ်းစားတယ် ဒီလောက်ဟိုတူတယောက်ကကံလန်မှုကိုလက်ခံမယ်ဆိုရင်ဒါအကြံတူတယောက်ကလည်းဒါသဘောကျမှာမဟုတ်နှိမ့်ချိုက်မှာမဟုတ်ဘလို့တွေဖြစ်လာတော့ဒီလိုပြဿနာတွေရှုပ်ထွေးမှာစိုးတဲ့အတွက်ကြောင့်အာသမီးလို့သူကိုခေါ်ပြီးတော့ပြောတယ်သမီးအဲ့တော့အရွယ်ကလည်းရောက်လာတဲ့အခါကျသာသနာ့ဘောင်ဝင်ကျင်သလားဒီလိုမျိုးဦးဇင်းတို့ကဒီနေရာလေးတွေမှာသဘောကျတာလေးတွေတစ်ခုရှိတယ်။အာသဘောကျဆိုတော့ပြဒါကပါရမီရှိခဲ့တဲ့သူတော်ကောင်းတွေဆိုပြီးတော့ ဒီလိုဦးဇင်းတို့ကပါရမီကိုလွှဲချလို့ရှိရင်ယနေ့မျက်မှောက်ခေတ်လူတွေကပါရမီရှိတာမဟုတ်တဲ့အတွက်ကြောင့်မလုပ်ဘူးလို့ဆိုခဲ့ရင်ဘယ်တော့မှပါရမီဆိုတာရှိလာမှာမဟုတ်တော့ဘူးပေါ့အဲ့တော့ပါရမီဆိုတာကတော့မိမိကစီးပူးယူရတာပဲဟိုတိတ်အနာဂတ်ဘဝတွေအတွက်ကိုအတိတ်ကဖြစ်ခြင်းခဲ့တယ်စီးပူးခဲ့တယ်ဒါကုသိုလ်အချိန်ဟောပါရမီအဟုန်တွေကြောင့်ဦးဇင်းတို့ကလူဘဝဒါရလာတဲ့အာသူတော်ကောင်းတရားတွေအနာကြခွင့်ရတဲ့သူတော်ကောင်းတွေနဲ့စုံစည်းတယ်ဒါအတိတ်ကထိုက်တဲ့ပါရမီရှိခဲ့ကြလို့ ကိုခင်တို့တရားဟောတဲ့ပုဂ္ဂိုလ်တရားနာတဲ့ပုဂ္ဂိုလ်အဲ့တော့အခုမျက်မှောက်ဘဝမှာလေမိမိတို့ကဒီလိုပါရမီမြောက်တဲ့ကိစ္စတွေပေါ့ပေါင်းလေးပါရမီမြောက်တဲ့လုပ်ငန်းရပ်တွေကိုမိမိတို့ကနံပါတ်1လက်တည်နားလည်ထားရမယ်နံပါတ်2ဒီ body မှာစိတ်ဝင်စားနေတကယ်မိမိတို့ကဖြစ်ကျင်နေခဲ့ရင်တော့တန်တရာမှာပေါ့အနာဂတ်တန်တရာတစ်ခုခုအခုပြောမဲ့သူတော်ကောင်းတွေကဲ့သို့ပါရမီတက်ခံနေမိမိတို့မှာပါလာနိုင် အခုဘဝမှာလည်းပါရမီကမရှိသေးဘူးဗျာဆိုပြီးတော့မလုပ်ဘူးဆိုခဲ့ရင်အနာဂတ်ဘဝတွေရောက်ခဲ့ရင်ဟောမိမိတို့ကပါရမီရှိတဲ့သူတော်ကောင်းတွေဖြစ်လာပါဦးမလားမဖြစ်လာနိုင်ပါဘူးခင်ဗျာဖြစ်လာနိုင်ပါဘူးဒါကိုတော့ဦးဇင်းတို့ကဒါဟိုနားလည်မှုလိုတော့အဲ့တော့ပါရမီဆိုတာပြုံးကလေးဘဝကလေးနဲ့တခါလေအခုဟိုချက်ချင်းလူသူ့ဟာသူကောက်ခံငင်ကရလာတာတို့တော့မဟုတ်ဘူးအာဒီကြောင့်မလို့အလုပ်ဆိုတာဘယ်လုပ်ပဲဖြစ်ဖြစ်ဒါအရင်းကြီးဆိုတဲ့ဟိုရင်းနှီးမှုပြေးဆိုင်ရမှုဆို ရှိသမြဲပဲအဲ့တော့အခုဒီမှာကြည့်ပေါ့အတိတ်ကဗာရမီရှိခဲ့တဲ့လူပဲပြောပြောအခုဥပ္ပလေဝထေတီလောင်းနေရမျိုးသမီးလေးသူ့ဖခင်ကစိတ်နေစိတ်ထားလေးကိုတကကြီးတကမကြီးတွေခုခေတ်အနေနဲ့တွေးကြည့်ပေါ့တာမန်မိမိတို့ကမရွယ်ရောက်လာတဲ့ဒါရင်သွင်းငယ်တွေရှိလာပြီဆိုအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်အရွယ်ရောက်လာပြီဆိုရင်ဒီကကြီးတွေတကမကြီးပညာကလည်းတက်အလောက်ကလေးကလည်းရှိလာပြီဘယ်လိုစိတ်ကူး ဲမင်းတို့ပညာလည်းတက်ပြီကွာလောကီပညာတွေလည်းဆုံးပြီသာသနာ့ဘောင်ဝင်တော့လို့တိုက်တွန်းတာများသလားကဲပညာလေးရပြီအရွယ်လေးဆုံးပြီအိမ်တော်ရသားလေးပြူကုန်လို့ပြောတာများသလားအိမ်တော်အတကယ်ကြီးတကယ်ကြီးကိုယ့်အကူစဉ်းစားဖို့ပြောတာပေါ့မိမိတို့ကဘလို့ပြတ်တန်းခဲ့မိမိတို့ရဲ့မိဘတွေကဘလို့စံနာတယ်မိမိတို့ကိုဘလို့ပုံသွင်းခဲ့တော့အာဒါပြန်စဉ်းစားလို့ရဟောငါတို့ကြရင်ဟောငါတို့ရဲ့ရင်သွင်းငယ်တွေသားတွေသမီးတွေကိုငါတို့ဘလို့ပုံသွင်းမှာတော့ဆိုတာကတော့ဒါစဉ်းစားစရာမဟုတ်ဘူးလား ဟုတ်ပါစဉ်းစားစရာပဲတကယ်တို့တခါကြီးတခါမကြီးကြီးအဲ့တော့မိမိတို့ရင်သွင်းငယ်တွေကိုအရွယ်ရောက်ပညာလေးဆုံးလို့ရှိရင်သာသနာကဲမင်းတို့ပညာဆုံးပြီကွာသာသနာကောင်ဝင်လို့ပြောမလားဒါမှမဟုတ်ကဲမင်းတို့ပညာဆုံးပြီကွာအိမ်တော်ယတပြုမိဘပြန်ကြည့်အောင်ဆိုပြီးဒါလို့ပြောမလားဆိုတာတော့ဒါတို့တခါကြီးတခါမကြီးကြီးကစိတ်နေသဘောထားအမြင်ဉာဏ်ပညာဒီဓာတ်ခံတွေပေါ်မှာမူတည်ပြီးတော့ပဲဒါအဆုံးပြတ်သို့တော့ဒီ မိမိတို့ရဲ့ရင်သွင်းငယ်တွေကိုယ်တိုင်ကိုကဒါဆန္ဒမရှိရင်တော့ဒါကတော့ဒါမိမိတို့လုပ်လို့မရသူတို့ကဆန္ဒရှိနေပါရင်တော့မိမိတို့ဘက်ကဒါကိုကိုလိုချင်တဲ့ပုံစံကိုအာရအောင်ယူတာမျိုးတော့ဒါမဖြစ်သင့်ဘူးပေါ့ဘာလို့လဲဆိုတော့ဦးဇင်းတို့ဒါလေးတွေကယနေ့မျက်မှောက်ကမှာအင်မတန်ကြုံရတယ်ကြုံရဆိုတော့အရွယ်ရောက်တဲ့သူတွေလည်းပဲခုနလို့ပေါ့အာထက်တန်းပညာတွေအောင်လို့အာဘွယ်ရီရလို့အချို့သူလည်းပဲငငယ်ရွယ်ရွယ်နဲ့အတိတ်ကပါရမီလေးတွေကဒီငယ်ရွယ်တဲ့အချိန်မှာသူကအားကောင်းလေးအဲ့တော့ပေါ်လာတယ် ငယ်ရွယ်တဲ့အချိန်မှာအားကောင်းတယ်ဆိုတာဒါပြောချင်တာလေးတစ်ခုရှိတယ်ငယ်ရွယ်တဲ့အချိန်မှာဒကာကြီးတွေဟိုအရွယ်ဟို၄၅၄၅နှစ်ဆိုလည်းပဲဒါဘုန်းကြီးကျောင်းကိုနင်းနီးဆက်ဆက်ဒကာကြီးတို့အရွယ်လောက်ဆိုဒကာကြီးတွေဒီမှာအရွယ်ဆိုဒါဘုန်းကြီးကျောင်းတွေနဲ့နီးဆက်ကြအာသနာဘရေဝန်လေးနဲ့နီးဆက်ကြနီးသက်ကြတော့အဲ့ချိန်မှာခုနသင်္ကန်းစီခြင်းနဲ့စိတ်ဒီလချင်းဝတ်ခြင်းနဲ့စိတ်ကလေးတွေကပေါက်အဲ့ဒါဘာလို့ဆိုတော့အတိတ်ကပါရမီလေးတွေကအရှင်ဟုံကအားကောင်းသေးတယ်တပြေးပြေးနဲ့အဲ့ဒါကိုတခါတည်းမိမိတို့ကအဲ့ပါရမီအရှင်ဟုံလေးတွေကို လက်တွေလည်းအသုံးမချအောင်တပြေးပြေးနဲ့အဲ့ပါရမီအရှင်ဟုံးလေးတွေကလည်းညော့လာတစ်ဖက်ကလည်းပဲတကယ်လေဟိုအာယုန်တွေကများပြီးတော့ဒီတရားဓမ္မဘက်ကဝေးဝေးလာတဲ့ကတပြေးပြေးနဲ့နောက်ဆုံးမှာတော့ဒီလောကကနေပြီးတော့နည်းနည်းလေးမိမိတို့ကဝေးဝေးသွားတဲ့သဘောရှိဒါကမိမိတို့ကိုယ်တိုင်ဒါကြုံကြရအောင်နောက်ယနေ့ဦးဇင်းတို့ကြုံနေရတာပါလဲဆိုတော့ခုနပြောသလိုပေါ့ကလေးသူငယ်တွေအခုနလိုပေါ့ရှင်ပြုကြပြီပေါ့ဦးဇင်းတို့ဒါဗမာ tradition ဟိုအလေးရိုးရာရပေါ့ ဒါအရွယ်ရောက်တယ်ဒါသားသမီးတွေဆိုရင်သမီးဆိုလည်းဒါသာသနာလောဝင်သီလရှင်ဖြစ်နေနာသမင်းအော်သားဆိုရင်လည်းဒါသာသနာဘောင်ကိုသူသူနဲ့ဆိုတာမဏိရပပိစာမင်္ဂလာပြုကြ။အဲပြုတဲ့အခါဘာဖြစ်တော့ကလေးတွေကတခါလေးမှအတိတ်ကခုနပါရမီအဟုန်လေးတွေကလည်းရှိခဲ့ပုံရတယ်။ရတော့ခုနရှင်သာမဏေဘုရားရောက်ပြီဆိုရင်တခါလေးကျောင်းတိုက်တွေမှာခုနလိုပေါ့အမနဲ့ဘုရားရှိခိုးတရားထိုင်အာညဘုရားဝတ်တဲ့တရားထိုင်ဆိုဒီလောကတိလို့ရင်ကလေးတွေကတဖြည်းဖြည်းဒီပုံမှာမင်းလာတယ် မင်းလာပြီးပြောလာရင်ဘာဖြစ်တော့နောက်တစ်နေ့ကျောင်းကလည်းဖွင့်တော့မယ်လေယာတီကျောင်းမရက်ဝေးလိုက်တော့ကျောင်းကလည်းဖွင့်တော့မလဲဆိုတော့အဲ့ဒီမှာမိဘနဲ့ကလေးနဲ့အဲ့မှာစပြီးတော့ဒါတိုက်ပွဲစရတော့အာကလေးလို့သူကလည်းပဲခုနသာသနာဘောင်မှာနေကျင်နေမထွက်ချင်ဘူးမထွက်ချင်ဘူးအာမိဘလို့သူကလည်းဘာလို့တော့အာတခါလေနေအောင်ဟိုမရောက်ဒီမရောက်ဖြစ်မယ်အဲ့ဒီစကားကိုဦးဇင်းတို့ဒါမကြိုက်ဆုံးပဲဒါဟိုမရောက်ဒီမရောက်ဖြစ်မယ်ထွက်အောင်အ ਨੇ ဆုံးတော့ဇတန်းလေးအောင်မှဘွယ်လေးရမှပြန်စီပါလားနင်တို့မဟုတ်လို့ရှိရင်ခုမှ 5တန်း5 6တန်း9တန်းရှိသေးတာဟိုမြောက်ဒီမြောက်ဖြစ်မယ်ဆိုပြီးဒီလိုနဲ့ပဲနောက်ဆုံးတော့အဲ့ဒီဟိုမြောက်ဒီမြောက်ဆိုတဲ့စကားလုံးကိုတွင်တွင်ကြီးသုံးပြီးတော့ပဲအာနောက်ဆုံးတော့ကြောင်းတိုက်ကနေပြီးတော့ဒါပြန်ပြီးတော့ရုပ်သိမ်းသွားကြတာပဲမိမိတို့ရဲ့အရင်တွင်းငယ်ပဲအဲ့တော့ဦးဇင်းတို့အလားလေးဒီကတော့ imminent state မှာဟိုဟောကလေးငယ်တွေကရှိပြီးသားမျိုးစေ့လေးတွေကိုဖြည့်ဆည်းနေတာလားလို့ဘယ်လိုတော့မှစိတ်ထဲမှာတွေးမိ။ဒါကြောင့်မလို့ဒါကတော့မိဘတွေကဒါဉာဏ်အမျိုးမြင်ကြီးရင်မှု ပေါ်မှာလည်းဒါအများကြီးတက်ရောက်ပါတယ်ကထားပေါ့အဲ့တော့အခုဒီနေရာမှာပြောချင်တာကဒါယနေ့မျက်မှောက်ဖြစ်ခဲ့တွေ့ကြုံနေရတဲ့ဦးဇင်းတို့သာသနာမှာဒါတွေ့ကြုံတဲ့ခက်ခဲလေးတွေပေါ့အဲ့တော့အခုဒီနေရာမှာဥပလဝံထေရီကြအဲ့လိုဥပလဝံထေရီရောင်းကိုလောင်းကိုသူ့ကဖခင်လုပ်သူကပြောတာကအရွယ်ရောက်လာပြီခုနထိမ်းမြခြင်းတဲ့သူတွေကလည်းတခါလေကမ်းလန်းလာတာကလည်းများတဲ့အခါကျတော့ကဲသမီးကြီးကမ်းလန်းတဲ့သူတွေကလည်းတိတ်များတယ်သာသနာပေါင်းဝင်ရင်လားလို့မေးတယ် အသမီးလို့သူကလည်းတခါတည်းအတိတ်ကပါရမီဟုံးကရှိခဲ့လေတော့အာဒီဘဝမှာတခါတည်းသာသနာ့ဘောင်ဝင်မလားလို့ဖခင်ကပြောလိုက်တာနဲ့တခါတည်းအာရဝမ်းသာဝင်မယ်ဝင်မဲ့ဆိုပြီးတခါတည်းတူတူပြောပေါ်တခါကြီးတယ်မကြီးတခါသာသနာ့ဘောင်ဝင်သွားတာသာသနာ့ဘောင်ဝင်သွားပြီးတော့သာသနာ့ဘောင်ရောက်ပြီဆိုတဲ့အခါကျတော့သာသနာတော်မှာကျင့်တင်ကျင့်တတ်တယ်ခုနပရိယအပฏิပတ်ဆိုတဲ့ဒီကျင့်တင်ရှိတာအဲဒီကျင့်တင်တွေကိုဒါကျင့်ကြရတယ်ကျင့်တော့ဒီနေရာမှာခုန ဥပလင်ဒီဒီလောင်းနေရလဲပဲဒါသူတော်ကောင်းတယောက်ဖြစ်တဲ့အတွက်ကြောင့်ဒီသာသနာတော်မှာကျင့်သင်ပြလိုက်တဲ့အကျင့်တွေကိုဒါသူစွမ်းအားရှိပြီးတော့ကြိုးစားပြီးကျင့်အဲ့လိုကျင့်ရင်းနဲ့ဒါရဟန်းတော်တွေယဟန်မျိုးသားတွေယဟန်မျိုးသမီးတွေပေါ့ဒီယဟန်မျိုးသားယဟန်မျိုးသမီးတွေဒီ15ရက်တစ်ချိန်ဒါပါဠိမှာပြကြရအဲ့လို15ရက်တစ်ချိန်ပါဠိမှာပြရတဲ့အခါရောက်တဲ့အခါကျတော့ဒီဥပလင်ဝန်ထေရီပေါ့ဥပလင်ဝန်ထေရီကဒီအလှဲ့ကြပေါ့သူကဘိက္ခုနီမှာ ဘိက္ခုနီအမျိုးသမီးတဲ့မှာဟိုအမျိုးသမီးငယ်လေးပေါ့အမျိုးသမီးငယ်လေးဆိုတော့ဒီငယ်ရွယ်သူတွေကဒီဟိုဥပုပ်ပြုကြပြီဗာတိမောက်ပြကြပြီဆိုလို့ရှိရင်ဒါဘာလို့ရတော့ဆိုအလှည့်ကြဒီဥပုပ်ပြုတဲ့နေရာပေါ့ဥပုပ်အိမ်လို့ခေါ်တယ်ပေါ့ဦးဇင်းတို့ယနေ့မျက်မှောက်ကိဆိုတာတိမ်ထဲမှာဥပုပ်ပြုကြအဲ့တိမ်ပေါ့အဲ့ဟိုဒါတန်ရှင်းလောက်ကြရအဲ့လိုဥပုပ်အိမ်တိမ်ပြင်ကိုတန်ရှင်းလို့အာသမီးညင်ထုံးဒါအစင်းသစ်မော်လေးပြင်ချင်းထားတာပြိကံအနေနဲ့ပေါ့ဒါဗာတိမောက်မပြပြင်ချင်းထားအဲ့လိုပြင်ချင်းထားတာကအလှည့်ကြလုပ်ပုံရတယ် အဲ့တော့လက်ရလက်ပုံရအောင်တနေ့ကျတော့ဒီခုနသာသနာပေါင်းကိုဝင်လာတဲ့တိတ်မကြလာသေးတဲ့ဒီဥပ္ပလံဝင်ဖြည်ပြီးပေါ့တိတ်မကြလာသေးပေမဲ့ဆရာသမားတွေထံမှာတော့ဒီကမ္မထန်တရားတွေကိုတော့စနစ်တကျတာတင်ယူထားပုံရတယ်အဲ့လိုတင်ယူထားတဲ့သူတော်ကောင်းတယောက်ဖြစ်နေတယ်တော့အခုမကြခင်သာနာပေါင်းရောက်လာတယ်ဘေကုဏီမဟိုဝိခါစာပေါ့သာသနာပေါင်းရောက်ခါစာဒါဘေကုဏီအနေနဲ့ဒါဝေယဝိဇ္ဇာပြုဝေယဝိဇ္ဇာပြုတော့အဲ့ပါဠိမောက်ပြမယ်အချိန်မှာဒါ ဦးဇင်းတို့ကစမိညင်ထုံးတာအာဒီရစီလဲတာတောက်ရီသုံးရီတီထားတာဒါတွေလောက်ရအဲ့မှာစမိညင်ထုံးတယ်စမိညင်ထုံးတဲ့အခါကျတော့ဘာဖြစ်တော့ဒီစမိတိုင်လေးကိုသူညင်ထုံးလိုက်စမိတိုင်ကိုညင်တော့စမိတောက်ဆိုတဲ့ဒီမီးတောက်လေးသွားတွေ့တွေ့တဲ့အခါမှာဘာဖြစ်လိုက်တော့အဲ့စမိတောက်ကလေးကိုတကားလေးစိတ်ထဲကလည်းပဲခုနကမ္မထန်းကိုဆရာသမားကြီးကစနစ်တကျတင်ယူထားပြီးဒီစမိတောက်ကလေးကိုတောက်လျှောက်ပြီးကြည့်နေလိုက်ကြည့်နေရင်အဲ့မှာဘာဖြစ်လို့ကမ္မထန်းအာရုံရတယ်ဒေသောကတိုင်းရပြီအဲ့ဒေသောကတိုင်းကလည်းဒါဇန်သမာပတ်တွေရတဲ့အထိ ဒါပွားများအထုတ်နိုင်တဲ့ထိုးထိုင်ထဲမှာအဲ့လိုနဲ့ပဲနောက်ဒီတေသောကတိုင်းကိုအခြေပြုပြီးတော့ဒါသမာဓိတွေထူထောင်ပြီးတော့ဝိပဿနာကိုကူးလိုက်တာအဲ့ဒီမှာဒါကိလေသာတရားတွေကိုပယ်ရှားနိုင်တဲ့မဉဏ်ပူဉဏ်ဆိုင်ပြီးတော့နောက်ဆုံးမှာတော့ယန္တာဖြစ်ပြီးတော့ဦးဇင်းတို့ဘုရားရှင်ကဒါလဝဲတော်ယန္တကုတ်အိဋ္ဌိပတ်ညမှာဒါတော့အမြန်ဆုံးနဲ့အိဋ္ဌလက်ဘွယ်တူကိုလည်းအမျိုးသမီးပရိဒတ်ဘိက္ခုနီပရိဒတ်ထဲမှာဒါအိဋ္ဌလက်ဘွယ်တူရခဲ့တယ်ဒါသူတို့ကောင်းတယောက်ဖြစ်ခဲ့တယ်အဲ့တော့ဒါလေးတွေဒီဘာကြောင့်လုံးလို့မေးတဲ့အခါကျအတိတ်က စီးဖြန့်ခဲ့တဲ့ဗာရမီအဟုန်လေးပဲအဲ့တော့ဦးဇင်းတို့ဒီအတိတ်ကြောင်းလေးတွေနဲ့ပတ်သက်လို့ဒီမှာပြောချင်တာနည်းနည်းလေးဆက်ဆက်တာလေးတွေပြောချင်တာဘဝတစ်ခုမှာတတိတံဝေကတွေရခဲ့ရင်ပေါ့အဲ့ဒီတတိတံဝေကဆိုတဲ့ခုနတရားတွေကထိုသူတော်ကောင်းကိုသန္တနာတစ်လျှောက်မှာအများကြီးကျေးဇူးပြုတယ်ထောက်ပံ့ပြုတယ်ဒါသဘောတရားတွေဦးဇင်းတို့အများကြီးစပြီးမှတွေ့ရဒါအင်မတန်မှအားရကြည်တတ်ကြတယ် ကုတို့တကကြီးတွေတကမကြီးဒီဘဝမှာပေါ့မိမိတို့စွမ်းအားရှိသလောက်ဘဝအတွက်နောင်ဝေကတွေရလို့ခုလိုပေါ့တရားဘာဝနာတွေကိုဒါလေ့လာကြတယ်အာနာယူကြတယ်အမှတ်သားကြတယ်ဒီအကြောင်းတရားတွေဒီအနာဂတ်ဘဝတွေမှာအနည်းအားဖြင့်ဦးဇင်းတို့တစ်ချိန်ချိန်မှာပေါ့ခုလိုပေါ့ပါရမီရှင်ကြီးဖြစ်လာဖို့အကြောင်းရင်းပါဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့အခုဒီဥပ္ပလံဝန်ထီဒီလောင်းလျောက်ကိုကြည့်ဒီဘက်နောက်ပိုင်းမှာဘဝတော်တော်များများမှာဥပ္ပလံဝန်ထီဒီဒီဦးဇင်းတို့ တကိုရီပေါ့တကိုရီဆိုတာခုနအိမ်တော်ရဲ့သားမပြုတ်တဲ့တကိုရီဘဝနဲ့ဘဝတွေတော်တော်များများကိုဖြတ်တန်းခဲ့ရ။ဘာကြောင့်ဒီလိုဘဝတွေတော်တော်များများကိုဖြတ်တန်းခဲ့ရလဲ။သူဒီဘဝအတိတ်ဘဝတော်တော်များများမှာတော်တော်တတိတံဝေခါတွေအများကြီးရခဲ့။အဲရခဲ့တဲ့ထက်အောင်ဦးဇင်းတို့ဟိုဥပဒံဝန်ထီလီဒီဝတ္ထုကိုပြောရင်ဝတ္ထုဇာကြောင့်ကတော်တော်ရှိတယ်တော်တော်အဓိကအချက်ကလေးတွေပဲပြောမယ်ပေါ့အဲ့တော့ offline on daily ဖြတ်တန်းတဲ့အထက်မှာတို့တကကြီးတွေဒကမကြီးတွေနဲ့ရင်းနှီးတဲ့ ဘဝတွေတဲကဥစဉ်ဒီနေရာမှာနှစ်ခုထုတ်ပြောအဲ့နံပါတ်1ကတော့ဒကာကြီးတွေဒကာမကြီးတွေသိတဲ့သားအုံမာဒန်ဒီပဲအုံမာဒန်ဒီဆိုတဲ့ဒီအမျိုးသမီးလောင်းလျာဒီဒါဥစဉ်တို့ဒါဒီဥပလံဝန်ထီတီလောင်းလျာအဲ့တော့အုံမာဒန်ဒီဆိုတော့အခြားသူမဟုတ်ဘူးယူလောင်အောင်လှတယ်ဆိုတဲ့ဒီအုံမာဒန်ဒီဒီဒါဥစဉ်တို့ဒီဘုရားရဲ့သာသနာတော်မှာထင်ထင်ရှားရှားနဲ့ဥပလံဝန်ထီတီဆိုတဲ့လောင်းလျာပဲသူတော်ကောင်းပဲဒါဘဝတစ်ခုမှာခုနလိုပေါ့အတိတ်အကြောင်းနေနဲ့ ဒါအမျိုးမျိုးဒါဘောကကိုပုံဖော်ခဲ့တာဟောနောက်တစ်ခါဦးဇင်းတို့ဘရုမာဒေဝီဆိုတဲ့ဒါမိဖုရားကြီးဒါဦးဇင်းတို့အသာနာတော်မှာထင်ရှားခဲ့တယ်သား900တခါတည်းမွေးဘောကတခုတည်းမှာရင်သား900မွေးသားဘယ်လောက်တယ်တော့သား900မွေးပါတယ်ခင်ဗျ900မွေးဒကာကြီးတွေကမကြီးလို့တယောက်နှစ်ယောက်၄၅ယောက်မဟုတ်ဘူးသား900မွေးတယ်အဲ့သား900မွေးအဲ့သား900လည်းတခါတည်းအကုန်လုံးဘာဖြစ်တော့မလို့ပြစ်စစ်ကဗုဒ္ဓတွေအကုန်ဖြစ်ကုန်ဒီဘဝကိုလည်းဖြတ်တန်းခဲ့တယ်ဒီပရုမဒေဝီဆိုတာလည်း မိဖုရားကြီးဆိုတော့လည်းအခြားသူတော့မဟုတ်ဘူးဒါဦးဇင်းတို့ဥပလံကိုထေတီတောင်းလိုက်ရပြီအဲ့တော့ဒီနေရာမှာဦးဇင်းတို့အိုမာတန်ဒီအကြောင်းလေးကိုနည်းနည်းပြောကြအောင်ဒကာကြီးတွေဒကာမကြီးတွေတီးပြီးသားတဲ့အောင်ပေါ့သို့တော်ဦးဇင်းကဒီမှာဘာပြောချင်တာတုံးလို့ရေးတဲ့အခါကျတော့ဘဝတန်တရာကိုကျင်လည်ရတဲ့အခါမှာဘယ်တရားတွေကဘဝကိုရှည်လျားစေတာလဲဆိုတာကိုဒါသိစေချင်လို့အဲ့တော့အိုမာတန်ဒီဇက်ကိုဦးဇင်းတို့ပြန်ကြည့်မယ်ဆိုတော့အင်မတန် ဒီဦးဇင်းတို့ဥပလံဝန်ထေတီပေါ့လောင်းလျာပေါ့တနည်းအားဖြင့်အနိကဆုံးပြောရင်ခုနအုံမာတန်ဒီလောင်းလျာပေါ့အမျိုးသမီးလေးဟာသူတော်ကောင်းလေးဟာဘဝတစ်ခုမှာအင်မတန်စင်းရနွမ်းမတဲ့ဘဝကိုရောက်အင်မတန်စင်းရနွမ်းမတဲ့ဘဝကိုရောက်တော့ပွဲတစ်ခုပေါ့လေဒါဟိုဦးဇင်းတို့ဘုခေလို့ပြောမယ်ဆိုတော့ဥမာသတင်းကျိုးပွဲတော့လို့ပေါ့ဒါဒီလိုပွဲတစ်ခုပွဲတစ်ခုရောက်တဲ့အခါကျတော့ဒီလိုပွဲတစ်ခုမှာဝတ်ကျင်တဲ့အဝယ်စားပေါ့အများနဲ့ဗျန်တူလှလှပပဒီလိုဝတ်ကျင်တဲ့ စိတ်ဆန္ဒရှိခဲ့ဒါပေမဲ့အင်မတန်ဆင်းရဲတဲ့အခါကျတော့ဒါမဝက်နိုင်ဒီလိုအဝင်မျိုးအဲ့လိုမဝက်နိုင်တော့ဒါနီလန့်ရှာတူတူပြောပေါ်လေတတိတူထံမှာဒီအဝိယာရေးအတွက်ဒါအစီအပါအနေနဲ့ဒါသူခေတုခါဆိုရင်ဒါကြုံခံရဒီအဝိယာရေးအဲ့တော့တတိကလည်းအင်မတန်စိတ်နေသဘောထားတော့အင်မတန်ကုကိကုစကားနဲ့ပြောရင်တော့ကောင်းပုံမရဘူးပေါ့အင်မတန်ရုပ်ပဲတယ်ညစ်ပတ်တဲ့တတိတယောက်တတိတယောက်ဆိုတော့ဒီအဝိယာရေးကိုဒီသမီးငယ်ဒီအမျိုးသမီးငယ်လေး 3နှစ်ဂျုံခံခိုင်းလောက်ဂျုံခံခိုင်းတယ်3နှစ်ဂျုံခံခိုင်းပါတယ်အဝတ်တစုံယာရေးအတွက်3နှစ်ဂျုံခံခိုင်းကဲကောင်းပြီအဲ့တော့ဒီမျိုးသမီးကလည်းဒီအဝတ်ကလေးလိုချင်တဲ့အတွက်ကြောင့်ဒါ3နှစ်ပေါ့လေဒါလောက်တော့တိုးတော်လည်းသူကကြိုးစားအားထုတ်မှုဒါဒီတတိစိတ်ကိုကျင့်တတ်အောင်ပေါ့ဒါသူဆောင်ရွက်နိုင်တဲ့အတွက်ကြောင့်3နှစ်မပြည့်ခင်မှာပဲဒီအဝတ်ကိုသူ့ကိုပေးလိုက်ဝိပိတတော့ဒီအဝတ်ကလေးကိုတခါတည်းရပြီဆိုတကယ်တည်းမုံမုံမြက်မြက်နဲ့တခါတည်းဝစ်ချင်လို့တလောက်ညွန်ခံပြီးရလာတဲ့အဝတ်ဆိုပြီးဒါ ဟိုအားရဝမ်းသာနေပေါ့ဒါဒီဒီအိမ်ကနေပြီးတော့မိမိအိမ်ကိုဒါအဝိတ်ကိုပတ်ပြန်လာတယ်ပေါ့လမ်းခီးမှာဒါဦးဇင်းတို့ကသဗ္ဗဘုရားရှင်ကသာသနာကပေါ့ကသဗ္ဗဘုရားရှင်ကတပည့်သာဝကတပါးပေါ့ဒါရဟန္တာမထေရဓမ္မပါပဲအဲ့လိုပဲတောထဲမှာဒါတရားဘာဝနာအားထုတ်ပြီးတော့နေရင်းနဲ့ဒါတကိုးတွေနဲ့တွေ့တော့ဝိသင်္ကန်းတွေလူရဲ့သွားကြတယ် အဝိသင်္ကန်းတွေလွတ်ရလွတ်ရက်ပြီးတော့သွားကြတယ်အဝိသင်္ကန်းလွတ်ရက်သွားတော့ခုနအဝိမရှိဘူးပေါ့အဝိမရှိတဲ့အခါကျဘာလို့အောင်ဆိုတော့ဦးဇင်းတို့ဒါတကားတဲ့အဝိမရှိတော့ခုနတိတ်ရွက်တွေပေါ့တိတ်ရွက်တွေကိုခန္ဓာကိုယ်ပေါ်မှာဒါခိတခဏပေါ့ဒါဟိတိဥဒ္ဒပဟိုအရှက်လုံရေးပေါ့ဒါအဝိထေရီကိုဝိဝိပြီးတော့ဒီလိုပဲသွားသွားတဲ့အခါကျတော့ဘာဖြစ်တုံလို့မေးတဲ့အခါကျတော့ဒီကလေးမလေးနဲ့တွေ့တွေ့တဲ့အခါကျတော့ဒီအုံမာတန်နေလောင်းနေရအောင်သူတော်ကောင်းလေးကဒီ ဟိုရန်တာဒီရန်တော်ကိုတွေ့ရတော့ဒါကလည်းလူချင်းစိတ်ပေါ့ဟိုကလည်းရန်တာဆိုတော့ဒါကလည်းကိလေသာအသောအကုန်ခန်းနေတဲ့အတွက်ကြောင့်အင်မတန်ဒါဥပရိယုတ်ကကြီးကြီးလေးလေးနဲ့တူလို့ရှိရှိတဲ့အခါကျဒါကိုပေးကန်းလှူဒန်းခြင်းနဲ့ပေးကန်းလှူဒန်းခြင်းနဲ့အတွက်ကြောင့်ဒါသူခွင်တောင်းပြီးလို့သူ့မှာရှိတဲ့အဝတ်ကလေးကိုဒါထပိုင်းဖြတ်ပြီးတော့ဒါလှူလိုက်တယ်ဆိုချဆိုဟိုလေးကိုထပိုင်းပြတ်ပြီးတော့တူလိုက်တဲ့အခါကျတော့အပြစ်စီကဘုခုနဟိုရန်နာမထေမြတ်ကလည်းထိုအဝေကလေးကိုဒါ ဝစ်လိုက်တယ်ဆိုကြပါဝစ်လိုက်တဲ့အခါကျတော့ခုနကိလေသာအသောကုန်ခံတဲ့အတွက်ကြောင့်အင်မတန်စိတ်ဓာတ်တွေကကြည်လင်းနေတဲ့အတွက်ကြောင့်ဒီကြည်လင်းတဲ့ပေါ့စိတ်ကြောင့်ဖြစ်တယ်ဒီရုပ်တွေကလည်းအင်မတန်ကြည်လင်းနေတယ်အဲ့တော့သူလိုရင်းကပြောချင်တာကယန္တာကတဏ္ဍာမှာအင်မတန်ကြည်ကြည်လင်းနေတဲ့ဥပ္ပိတံပတ်တိနဲ့ပြည့်စုံနေတယ်ဒီယန္တာမထေမြတ်ကခုနသူဝစ်ချင်တဲ့သူလူလိုက်တဲ့ဒီအင်မတန်လှပတဲ့အုပ်ကလေးကိုစင်မြန်းလိုက်တဲ့အခါကျတော့အင်မတန်ကြည်လူကောင်းကောင်းသွားတဲ့အခါကျတော့တခါတည်းသရတရားကဖြစ်ပြီးနောက်ထပ်တခါထပ်ပြီးတော့နောက်တစ်ပိုင်းပေါ့ ခုနထပိုင်းပိုင်းလှူလိုက်တော့ကျန်တဲ့ဒဇပေါ့ကျန်တဲ့ဒဇကိုပဲတစ်ခါထပ်လှူလိုက်သူတို့တော့ပြည့်စုံခုနဟိုရန်နာမထေမြတ်ကလည်းဒါလေးကိုဝတ်လိုက်တယ်ဆိုကြဆိုဘုလို့စိတ်ထဲမှာတိတ်ကျေနပ်တော့ကျေနပ်သွားပြီးတော့အဲ့ဒီမှာဘာလုပ်တုံးဆိုတော့ဆူတောင်းလာဒါလေးကိုပြောကြအဲ့မှာသူကဒီကုသိုလ်ကောင်းမှုတွေတစ်ခုလုပ်ပြီးတော့ဆူတောင်းလိုက်တယ်ဘလို့ဆူတောင်းတော့ဆိုတော့ဗန္ဒယဟံဘဝေဘဝေဝိစရန္တိဥဒ္ဓမရူပတရောဘဝေယံဗန္ဒယအရှင်မြတ်ဗျာဟံတပည့်တော်မတိဘဝေဘဝေဘဝကြီးငယ်အသွဲသွဲ၌ ဝိဇရန္တိခြင်းလဲကျက်စား၍သွာလာရသည်ရှိသောဥဒ္ဓမရူပတရောအတာဆုံးအမြတ်ဆုံးသောရုပ်စင်းရှိသည့်ဘဝကြည်ရပါလို့ဤဓာတုဆုတောင်းလိုက်အဲ့တော့ဒီနေရာလေးမှာဦးဇင်းတို့ပြောခြင်းဘာပြောချင်တာလဲဆိုတော့တတ္တဝါတွေတန်တရာကိုရှိတဲ့အပိုင်းလေးနဲ့ဒါကပ်ပြီးတော့ပြောချင်အဲ့တော့ तू ကဒီအဝိတ္ထေကိုဆူတောင်းလိုက်အဝိတ္ထေကိုလှူလိုက်တယ်လှူလိုက်ပြီးတော့ तू ဆူတောင်းလိုက်တာကဘာလို့ဆိုတော့ဘဝကြီးငယ်အသွေးသွေးမှာကျင်လည်ရသည်ရှိတော့ အင်မတန်အစဉ်ရူပါမှာအင်မတန်လှပတဲ့ဒါပုဂ္ဂိုလ်တယောက်ဖြစ်ရပါလို့ဤသူတို့လိုဆူတောင်းလိုက်အဲ့တော့ဦးဇင်းတို့သန္တနာရှိတယ်ဆိုတာဒါပဲသန္တနာကိုမိမိတို့ကဒီကုသိုလ်တရားတွေကြောင့်သန္တနာရှိခြင်းမဟုတ်ဘူးကုသိုလ်တရားတွေကိုပြုပြီးတော့မိမိတို့ကဆူတောင်းပတ္ထနာပေါ့မိမိတို့ကစန္ဒအပေါ်မူတည်ပြီးတော့ဒါသန္တနာကရှိကြရအဲ့တော့ဓမ္မသူကဆူတောင်းလိုက်တယ်ခုနဘောကြီးငယ်အတော်တော်ကိုကျင်လည်ရသည်ရှိတော့အင်မတန်စင်ရူပါလှပါတယ် အမျိုးသမီးဖြစ်ရပါလို့ဤဒါသူဆူတောင်းလိုက်ဒါရင်လားဆိုတော့ဒီလောက်တင်မဟုတ်သေးဘူးဒါဆူတောင်းလိုက်ဒကာကြီးဒကာမကြီးတီးပြီးသားပဲဒါဘာချက်ပြီးတော့ဆူတောင်းလုံးဆိုတော့မန္တိတဝါကောစီပူရီတောတကဘာဝေနတန်ထာတောမာအတခိဟောဒီဆူတောင်းကတော့ဒါအင်မတန်မတောင်းတဲ့နဲ့ဆူတောင်းလို့ပဲဒီလိုပြောကြပါစို့မတောင်းတဲ့နဲ့ဆူတောင်းဘာမတောင်းတဲ့နဲ့ဆူတောင်းလဲဆိုတော့မန္တပဲ့တော်မကိုဒိတ်တော်မြည်၍ကောစီတုံတယောက်သောဘူရီတော်အမျိုးသားသည်တကဘာဝေနမိမိဤစိတ် အမှန်ဖြင့်ဩဆိုလိုရင်းကမိမိရဲ့တဘာဝပုံမှန်စိတ်ဖြင့်တန်ထာတုံတည်ခြင်းကမအသက်ကြီးမစွမ်းမိုင်စေနဲ့ဆိုလိုရင်းပြောချင်တာကသူ့မြင်ယူပါလို့ပြောတာပုံမှန်စိတ်ကလွတ်ပြီးတော့တခါလေသူ့မြင်လိုက်တာနဲ့ပုံမှန်စိတ်ကပုံမှန်စိတ်မှာတီးမနေနိုင်ပါနဲ့လို့ဒီလိုပြောခြင်းဒီဒါစိတ်ဖောက်ပြန်သွားပါလို့ပြောတာဒီစုကတော့ဒါတောင်းတင်တာမတောင်းတင်တာဆိုတော့ဦးဇင်းတို့ဒါမတောင်းတင်တဲ့စုပဲသို့တော့ဒီမျိုးသမီးလေးမှာတော့ခဏအင်မတန်ဆင်းရဲတဲ့ဘဝကလည်းသူကျင်နေလာရတယ် အဝိထေရီနွမ်းမတဲ့အတွက်ကြောင့်လူအများကခုနပေါ့ဟိုလက်ညှိုးထိုးခြင်းစသည်အပြင်ဒါမျိုးကိုလည်းပဲခံထားရပုံရတော့စိတ်ထဲမှာတော့နာကြီးနေပုံရဒါတော့သူ့ရဲ့ဟိုတကိုယ်ရေးဒါခံစားချက်ပေါ့ပုဂ္ဂိုလ်ရေးခံစားချက်ပေါ့ဒါပေမဲ့အဲ့ခံစားချက်တွေကိုမူတည်ပြီးတော့အခုဓမ္မဆူတောင်းလိုက်တယ်သူ့ကိုမြင်လိုက်တာနဲ့ဘယ်ယောက်ျားမှပုံစိတ်အကောင်းနဲ့မနေနိုင်ပါစေနဲ့လို့ဒီလိုဆူတောင်းလိုက်ခြင်းဒီဒါရိုးပါစေလို့ဆူတောင်းလိုက်တာရိုးပါစေလို့ဆူတောင်းနောက်ပြီးတော့ဗာဆက်ဆူတောင်းတော့မယာဘိရူပတရောနာမအညာမဟောတိဟောဒါကလည်းမပြောတာတော့ဆိုတော့ တပည့်တော်တဲ့တာလွန်နဲ့ရုပ်အစင်းရှိတဲ့သူဆိုတာအခြားတယောက်မရှိရပါစေနဲ့တလောကလုံးမှာသူသာလျင်အလှဆုံးဖြစ်ရပါလို့ဤဆိုတဲ့စုကိုတောင်းတာပဲအဒီစုတောင်းနေသည်ဒီဟာတွေကိုကြည့်တတ်လို့ရှိသူကဲ့ဒီကုစုကဲ့ရှင်းအောင်မှာဒါဒေါသတရားတွေမကျေနပ်ချက်တွေအင်မတန်များပုံရတယ်မကျေနပ်ချက်တွေခြံရမ်းပြီးတော့ဒီစုတောင်းကိုဒါတောင်းလိုက်တာပဲကဲကောင်းပြီအဲ့တော့ဒီစုတောင်းအလျောက်ဘာဖြစ်တယ်တော့ ဒါအမဒန်ဒီဘုရားမှာတခါကြီးဒီကမကြီးအတိရဲ့အတိုင်းပဲအင်မတန်ရုပ်ရည်တော့ချောမောလှပါတယ်ဒါပေမဲ့ကိုယ့်ရဲ့ဆူတောင်းကြောင့်ခုနဘယင်းကနေပြားမြောက်ဖို့ပေါ့လေဒါစုံစမ်းခိုင်းတယ်မူးမတ်ကြီးတွေခုနပုံသားကြီးတွေစုံစမ်းတာဒီပုံသားကြီးတွေကသူနဲ့တွေ့တော့တခါတည်းခုနယူသွားကြတာယူသွားပြီးတော့ရှယ်တကွက်အကျိုးနဲ့ဖြစ်လာတော့ဒီပုံသားကြီးတွေကရှက်ပြီးတော့တခါတည်းဘယင်းမိပြားတော့အမြောက်မခံနိုင်ဘူးဘယင်းမိပြားတော့ဒါအမြောက်မခံတော့ဘူးဘယင်းကိုပြန်ပြီးတော့ဒီအမျိုးသမီးကိုဘယင်းနဲ့မတင်တော်ပါဘူးတလို့ဒါပြောတယ် ပြောတဲ့အတွက်နောက်ဆုံးတော့အဘိပါယကဒီဟိုစစ်သူကြီးကကတော့ပဲဖြစ်ရတယ်ပေါ့ဒါမိဖုရားဖြစ်ခွင့်မရလိုက်ဘူး။ဘာကြောင့်လဲဆိုတော့ဒီဒေါသတရားတွေခြံရံတဲ့အကုသိုလ်ကပါလို့တကယ်သူကဒီရုပ်ရည်အစင်းနဲ့ဥပရိသမတ်တိကပြည့်စုံမှုကတကယ်တော့ဘယင်းကဒါမိဖုရားဖြစ်နိုင်တဲ့အထိဒါရှိခဲ့ပြီမယ်အကုသိုလ်တရားတွေခြံရံခဲ့လို့အဲ့တော့ဒီနေရာမှာပြောချင်တာကဘာပြောချင်တာလဲဆိုတော့ဒီတန်တရာရှည်ခြင်းဒီဦးဇင်းတို့ဒီမိမိတို့ကစိတ်နေသဘောထားနဲ့အများကြီးသက်ဆိုင်ဘာဖြစ်လို့တော့ နမတကောယံဘိကဝေတန္တာရောပုဗ္ဗကောတိနပညာယတိအဝိဇ္ဇာနိဝရဏနံတတ္တနံတနာတန်ယောဇနာနံတန္တာဝိတံတန္တရိတံဟောဒါလေးကအင်မတန်တို့တကကြီးဒီမကြီးယနေ့မျက်မှောက်ခင်မှာပေါ့ဒါပြောနေတဲ့တန္တနာဘာကြောင့်ရှိလဲတန္တနာဘာကြောင့်ရှိလဲဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဒါတန္တနာကိုဘာကြောင့်ရှိတယ်ဆိုတာကိုတို့တကကြီးဒီမကြီးဒါကိုကိုပြပြဒါသိရမယ်အပိုင်းအဲ့တော့ဘာဖြစ်လို့တော့ဆိုတော့အဝိဇ္ဇာနိနမတကောယံဘိကဝေတန္တာရောပုဗ္ဗကောတိ နမနကောယပိကဝီတန်တာရောတန်တာရောခန္ဓာအနာတတ်တို့ဖြင့်အစဉ်မပြတ်ဆက်ဆက်၍နေသောဤတန်တာရီအနာမတက်ကောဉာဏ်ဖြင့်အစဉ်လျောက်လေလည်းမတိရမတိနိုင်တော့အစရှိတယ်တန်တာကတိတ်ပြီးရှိဘာကြောင့်ရှိတာတော့ဘာကြောင့်ရှိတာဆိုတော့အဝိဇ္ဇာနိဝရဏံအဝိဇ္ဇာနိဝရဏတရားကပိဖုံကာကွယ်ယူထားသည်အဖြစ်ပိဖုံကာကွယ်ယူထားကုန်သည်ဖြစ်၍တဏတန်ရောတဏနံတဏတန်ရောစဉ်ကျိုးဖြင့်ချီနှောင်ထားသည်ဖြစ်၍ဟောအဓိကကအဝိဇ္ဇာတရားက ကာကွယ်ပိတ်ပုံးထားတယ်နောက်တဏှာတန်ရုံးစဉ်ကျိုးကလည်းခြီထားလိုက်တယ်ခြီထားရတဲ့အတွက်ကြောင့်ဘာဖြစ်တော့အဲ့အဝိဇ္ဇာဆိုတဲ့ပိတ်ပုံးခံရတဲ့တဏှာတန်ရုံးစဉ်ကျိုးနဲ့ခြီနှောင်ခံရတဲ့တတ္တနာတတ္တဝါတို့သည်တတ္တနာတတ္တဝါတို့ဤတဏှာရောတဏှာရတိကပုဗ္ဗဂောတိတဏှာရဲ့ရှည်စွန်းသည်နပညာရဲ့တိမထင်ရှားဘူးအဲ့လိုအဝိဇ္ဇာနဲ့ကာကွယ်ပိတ်ပုံးခံရတဲ့တဏှာတန်ရုံးစဉ်ကျိုးနဲ့ဒါခြီနှောင်ခံထားရတဲ့တတ္တဝါတွေရဲ့တဏှာကတော့ဒါအစတော် ဒါမသိနိုင်တော့အောင်ရှည်လျားတယ်လို့ဒီလိုပြောတာအဲ့တော့ဒီနေရာလေးမှာပေါ့သန္တနာရှည်တာနဲ့ပတ်သက်လို့ဒီပုံစံလေးတစ်ခုကိုဦးဇင်းတို့ယူကြည့်လိုက်အခုဒီအမျိုးကောင်းသမီးဒီသူကအဝိဇ္ဇာနိဝရဏအဝိဇ္ဇာဆိုတဲ့ဒီနိဝရဏပိတ်ဖုံးထားတာအဝိဇ္ဇာနိဝရဏကပိတ်ဖုံးထားတယ်ဘလို့ပိတ်ဖုံးထားလဲအခုဒီနေရာမှာသူကဒါရဟန္တာမထေရတပါးနဲ့တော့သူတွေ့နေကောင်းမှုတစ်ခုကိုလည်းသူဒါကောင်းကောင်းကြီးဒါသူ့ရဲ့ဒီလူဒန်းွယ်ဒီလူဝဝတ္ထုကိုကြည့်နေတာဥစဉ်တော့ဓမ္မိကလတ္တလို့ခေါ်လို့ရတယ် ဘလိုဓမ္မိကလက်ထလို့ခေါ်လို့ရတော့သူကိုယ်တိုင်စင်စင်ကြယ်ကြယ်နဲ့ရှားထားတဲ့တမဟာဒီဝကြကြနဲ့ဒါလောအားကနဲ့ရထားတဲ့လူဝယ်ဖြစ်တဲ့အတွက်ကြောင့်လူဝယ်ဝတ္ထုကလည်းဓမ္မိဓမ္မိကလက်ထဖြစ်နေပြီဒါတရားသောသဖြင့်ရလာတဲ့လူဝယ်ဝတ္ထုနောက်အလူကမုတ်ကိုလည်းတစ်ဖက်ကကြည်လိုက်လူကမုတ်ကိုတစ်ဖက်ကကြည်တယ်ကကိလေသာအသောကုန်ခန်းနေတဲ့ရဟနာပုဂ္ဂိုလ်မထေမြတ်တစ်ပါးပဲအော်လူကပုဂ္ဂိုလ်ကလည်းအင်မတန်စင်ကြယ်အစင်ကြယ်တော့ဒီလိုအခွင့်အရေးတွေအများကြီးရတဲ့အချိန်မှာအကယ်၍မြတ်ပေါ့ခုန ကိလေသာတွေကုန်ခန်းတယ်ပေါ့ဘဝကိုနိဗ္ဗာန်ကိုမျက်မှောက်ပြုရပါလို့တူတူနဲ့ဆူတောင်းမယ်ဆိုဒါတန်တရာကဟိုရှေ့ကတော့ပါရမီရှိပြီးသားပေါ့ဒါသူက အကသာဝကဟိုမျိုးသမီးတွေနေရာမှာတကော80ပတ်နေရာမှာအေးတက်ပေါ်ရဖို့ရတာဆူတောင်းခဲ့တဲ့ဒီပါရမီတွေကြောင့်ဒါဗျာဒိတ်ရထားတဲ့သူတော်ကောင်းဖြစ်တဲ့အတွက်တန်တရာကတော့ရှိမှာပဲဒါကိုပြောချင်တာမဟုတ်သို့တော့ဒီနေရာမှာအဝိဇ္ဇာနိဝရဏကြောင့်တန်တရာရှိတာလေးပြောချင်တာပေါ့အဲ့တော့အကယ်၍မြတ်နိဗ္ဗာန်ကိုလိုလားတောင်းတာလေဆိုရင်အဲ့လောက်တန်တရာရှိဒီမှာရှိမှာ ဒါပေမဲ့ဒီမှာခုသူကနိဗ္ဗာန်ကိုလိုလားတောင်းတတယ်ဆိုရဲစုတယ်ခုနအဝိဇ္ဇာနိဝရဏကဘယ်လိုဖုံးလွှမ်းတာခုနလှပတယ်အင်မတန်ရုပ်ရည်ချုံမောတဲ့အမျိုးသမီးဘဝဆိုတဲ့ဒါအတိမားမှုဒါအဝိဇ္ဇာဒီအဝိဇ္ဇာတရားဒါကသူ့ကိုကာကွယ်ထားလိုက်တယ်အင်မတန်လှပတယ်ချုံမောတဲ့အမျိုးသမီးဘဝရရပါလို့ဤဆိုတဲ့ဒီအဝိဇ္ဇာတရားနံပါတ်1သူ့ရဲ့အတိညာမှာဒါကာကွယ်ပိတ်ဖုံးထားတယ်ခုနောက်တစ်ခါတဏ္ဍာတန်ရောစဉ် တဏ္ဍာရောစဉ်သူကချီနှောင်းထားလိုက်ပြန်တယ်ဘလို့ချီနှောင်းထားတော့ခုနအဲ့လိုအင်မတန်လှပချွန်မောတဲ့အမျိုးသမီးဘဝကိုရရပါလို့ဤဆိုတဲ့ဒါအဲ့ဘဝကိုလိုချင်တယ်ဆိုတဲ့တဏ္ဍာပဲအင်မတန်ချွန်မောလှပတဲ့အမျိုးသမီးဘဝကိုလိုချင်တယ်ဆိုတဲ့တဏ္ဍာဒါကတဏ္ဍာတန်ရောစဉ်ကျိုးပဲဒီကျိုးကချီလိုက်ပြန်အဲ့တော့ခုနအဝိဇ္ဇာဆိုတဲ့ခုနအတိမားမှုပေါ့တကယ်တော့ယုံနာဓမ္မပဲရှိတယ်အမျိုးသားပဲအမျိုးသမီးပဲဆိုတာအထင်ရှားမရှိဒါ ပရမတ်နယ်ပယ်ကကြည့်သို့တော်သူ့မှာအဲ့အတိမမှုလေးကဘုံွယ်ထားပြန်တယ်ဟောတစ်ဖက်ကလည်းပဲပြန်တစ်ခါကြည့်လိုက်ပြန်တော့တဏတန်ရောစဉ်ကျိုးတဏတန်ရောစဉ်ကျိုးကလည်းချီးထားတော့ဒီအဝိဇ္ဇာနဲ့တဏဆုံကြီးသွားတဲ့အခါကျတော့ကံတကုသင်္ခါရတကုပြုတယ်ပေါ့ဒါအဝိဇ္ဇာတဏပါရင်ဟိုနောက်ကဥပါဒံပါပြီးသားပေါ့အဲ့တော့သင်္ခါရဆိုတဲ့ဒီကုသိုလ်ကံလေးတကုပြုဒီသင်္ခါရဆိုတဲ့ခုနဒီအဝိကိုဒီရဟန္တာတစ်ပါးကိုလှူလိုက်ရတယ်ဆိုတဲ့ဒီကုသိုလ်ပြုလိုက်ဒါသင်္ခါရကုသိုလ် ဒီသင်္ခါရတရားတွေဒီဒါဖြစ်ပြီးတာနဲ့တင်းတင်းမြင်မြန်ကြီးပြတ်သွားတာဒါနေစာမြင်နေတဲ့တရားမဟုတ်ဖြစ်ပြီးတာနဲ့ပြတ်သွားပြီမဲ့ယုံနာခန္ဓာတဏ္ဍာန်အစဉ်မှာကံမတတ္တိဆိုတဲ့ဒီစွန့်ရင်လေးတစ်ခုကိုယုံနာခန္ဓာတဏ္ဍာန်အစဉ်မှာမြုံနှံပြီးမှမှထိုသင်္ခါရတရားတွေကချုပ်ပြတ်သွားတယ်အဲ့တော့ဗာလေးကြံခဲ့ဆုံးကစွန့်ရင်ကမ္မတတ္တိလေးကြံခဲ့ဒီစွန့်ရင်ကမ္မတတ္တိတွေကနောင်တစ်ချိန်မှာအကြောင်းညီညွတ်ခဲ့ရင်ခုနသူလိုချင်တဲ့ဘဝကိုပေးတယ်ပေးနိုင်တယ်ဆိုတဲ့ဒီစွန့်ရင်ကမ္မတတ္တိလေးကြံခဲ့တာယုံနာခန္ဓာတဏ္ဍာန်အစဉ်မှာမြုံနှံပြီးမှ ထိုသင်္ခါရတရားတွေကချုပ်ပြတ်သွားတာဖြစ်တဲ့အတွက်မဖြစ်တော့အဲ့ကံတွေကရင့်ကျက်လို့ယူပြီးတော့ခုနဩမာဒန်ဒီဘဝကိုရောက်ကြရတာပဲဒီလိုနဲ့ပေါ့သန္တရာကရှိဩမာဒန်ဒီဘဝမှာလည်းခုနလိုပေါ့ဒါဆင်းရဲဒုက္ခတွေဒါမျိုးစုံကြုံရတာတစ်ချက်အတန္တရာရှိပုံလေးပေါ့နောက်ပါရမီအရှင်ဟွန်ပါတာလေးကိုကြောင်းသင်တို့ကဘယ်မှာပြောကြင်လို့ခုနဘုမဒေဝီမိဖုရားကြီးဘဝဘုမဒေဝီမိဖုရားကြီးဘဝမှာလည်းဒီပင်မိဖုရားကြီးဘဝကိုရောက်ရည်တို့တို့ဒါဆူတောင်းနေတာတကယ်ရည်တကယ်သိအောင်ခက်တူတူပဲပြောကြရအောင် သူလည်းအဲ့ဘဝမှာလည်းခုနဆင်းရဲတဲ့ဘဝတစ်ခုရောက်နေတာဆင်းရဲဘဝတစ်ခုကိုရောက်နေတဲ့အခါကျတော့ခုနတောသူလေယာလုတ်တဲ့တောသူတွေတယောက်အဲလေခွင်းကိုခုနလေဆောင်တဲကိုသွားတယ်လမ်းခီးမှာဂျာပန်ကြီးတစ်ခုတူတော့ဂျာပန်ကြီးတစ်ခုကိုဒါခိုးလာတယ်ပြီးတော့လေဆောင်တဲထဲမှာခုနပေါက်ပေါက်ပွင့်နေပေါ့ပေါက်ပေါက်ပွင့်နေကိုတခါလေးရီးပြီးတော့နေတယ်အဲ့ဒီချိန်မှာပဲခုနမထေမြတ်တပါးဒါစွန့်ငံကြွလာပြစ်จิกာဗုဒ္ဓတပါးပေါ့စွန့်ငံကြွလာ ကြွလာတဲ့အခါကျတော့ခုနလှူကျင်တယ်လှူကျင်တော့ခုနကြာပိုင်းလေးရှိတယ်ခုနပေါက်ပေါက်ပုံနေရှိတော့တခါလေအဲ့ကြာပိုင်းတဲ့ပုံမှာတခါလေပေါက်ပေါက်ပုံနေကိုအပွင့်900လောက်အပွင့်900ရီးတင်တင်းပြီးတော့အဲ့ဒါကိုခုနပြစ်စီကဗုဒ္ဓမထေမြတ်ကိုလှူလိုက်ပြစ်စီကဗုဒ္ဓမထေမြတ်ကိုလှူပြီးတော့တခါလေအဲ့မှာဆူတောင်းတယ်ကတူတူပြောပဲဆူတောင်းတော့ဆိုတော့ဒီကြာပိုင်းနဲ့တကောကဒီပေါက်ပေါက်ပွင့်900ကိုလှူတန်းရတယ်ကုသိုလ်ကောင်းမှုကြောင့်နောင်ဘဝတစ်ခုအနာဂတ်ဘဝတစ်ခုမှာသား900ဒီပေါက်ပေါက်ပုံနေနဲ့အညီအများသား900 ဟောမြင်ရပါလို့ဤဆိုပြီးတော့ဒီစုတောင်းတောင်းပြီးတော့ပြီးဘလောမပြီးဘူးပြစ်တိကဗုဒ္ဓကိုလှူလိုက်တယ်ပြစ်တိကဗုဒ္ဓကလည်းပြန်ကြွသွားတယ်အဲ့တော့ပြန်ကြွသွားတဲ့အချိန်မှာတခါလေစိတ်ထဲမှာတခါလေပြန်တွေးလိုက်ဩဒီပန်းမွေကြီးကဒီပြစ်တိကဗုဒ္ဓမထေမြတ်တို့တော့အသုံးတဲ့မှာမဟုတ်ဘူးအသုံးတဲ့မှာမဟုတ်ဘူးအဲ့တော့ငါပြန်ယူရင် ကောင်းပါပဲဆိုပြီးတော့ဒါစိတ်ကလိုဖြစ်သွားပြန်လိုခြင်းဟောပြီးတဲ့ငါတခါစိတ်ကပြန်တွေးပြန်တယ် ယူပြီးတဲ့အခါဩပြစ္ဆကဗုဒ္ဓမထေရမြတ်ကအကယ်၍မြတ်အသုံးမတည့်ဒီကြာပန်းကြီးကိုအစတည်းကလက်ခံမှာမဟုတ်ဘူးဒါပေမဲ့သူ့အတွက်သင့်မြတ်လို့အသုံးတည့်လို့တော့ဒါအလှခန်းသွားတာဖြစ်မယ်ငါပြန်လှူမှတော်မယ်ဆိုတော့တကပြန်ပြီးတော့လှူလိုက်ပြန်ယူလှူလိုက်လှူလိုက်တယ်ပြန်ယူတယ်နောက်တစ်ခါပြန်လှူတယ်ပေါ့ဒါကံတစ်ခုကိုထူထောင်တာပေါ့အဲ့တော့အဲ့ကံတစ်ခုကိုထူထောင်လိုက်တဲ့အတွက်ကြောင့်တူတူပြောအဲ့ဘဝကရင့်ကျက် အဲ့ကုသကံတွေကရင့်ကျက်လို့အကျိုးပေးတဲ့ပေါ်ကြခုနဗုဒ္ဓမဒေဝီရောက်တယ်ပေါ့ဒါတန်တေတရအနေနဲ့ဒါတော့ရက်ထဲမှာဒါဖွာတဲ့ရေလေးကြီးတစ်ပါးထံပြည့်စုံဆောင်ကြောက်တယ်နောက်ဆုံးတော့ဒါဘုရင်ကမိဖုရားကြီးကောင်မြောက်လိုက်တယ်ဆိုကြဆိုမိဖုရားကြီးကောင်မြောက်လိုက်တယ်မိဖုရားကြီးကောင်မြောက်ပြီးတော့ကတည်းကလေးတားဖွာတော့ခုနတား900ဖွာတယ်အဲ့မှာလည်းတကလည်းတားတွေရီမျိုးခံရပေါ့လေသူလည်းပဲအဲ့မှာတွေကျန်တဲ့မိဖုရားတွေကခုနမတမာမှုကြောင့်ဘာဖြစ်သွားတော့ဆိုတော့တကလည်းအဲ့ဒီမိဖုရားယာတုကနေကြသွားတယ်သူမွေးတဲ့သားတွေကိုတကလည်းသားတွေမဟုတ်ပါဘူး တစ်တာစစ်တုံးတွေမွေးပါတယ်ဆိုဒီလိုပြောပြီးတော့ဟိုအမျိုးမျိုးပေါ်ဒီဘင်းကြီးကိုပြောတဲ့အခါဘင်းကြီးကသူ့ကိုမိဖုရားယာတွေကချလိုက်။ဘာဖြစ်လို့လို့ခုနဘဝတစ်ခုမှာခုနဗရုံမာကြာကိုတိတိကဗုဒ္ဓကိုတူတယ်ပြီးတော့ဘာဖြစ်လိုက်တော့ပြန်ယူတယ်။အဲ့အတွက်ကြောင့်မိဖုရားတော့ဖြစ်တယ်ဘာဖြစ်လဲတကမိဖုရားယာတွေကကြာသွားတယ်။ဟိုပြီးတဲ့အခါကျပြန်ပြီးတော့ဟိုမှာကုသကံကခုနပြစ်စကဗုဒ္ဓကိုပြန်စဉ်းစားပြီးတော့ပြန်လှူတဲ့အတွက်ကြောင့်နောက်တစ်ချိန်တော့ခုနမြင်းကြီးကလည်းဒီမှန်ရပြီးတော့ဒါမိဖုရားယာလူပြန်ပေးတယ်ဆိုကြတယ်။ဒါလေးတွေကကံလေးတွေအင်မတန်ဦးဇင်းတို့ ဘဝတစ်ခုမှာကုသိုလ်ကံပဲဖြစ်ခြင်းဖြစ်ပါစေဒါမိမိတို့ရဲ့စိတ်နေစိတ်ထားကိုပြင်ဆင်ပြီးတော့လူဖို့တော့အင်မတန်အရေးကြီးတယ်ဆိုတဲ့အပိုင်း။ကောင်းပြီအဲ့လိုနဲ့သူကလှူလိုက်တော့ခုနဒီကံတွေရင့်ကျက်လို့ကြီးအကျိုးပေးတဲ့ကံခုန1500ရတယ်ဆိုကြဆို။တို့1500လည်းဘရင်သားတွေပြီးတော့တခါတည်းဟိုချမ်းချမ်းသာသာနဲ့ဒါကြီးပြင်းရတယ်လူလောကကိုရောက်တယ်။အဲတနေ့မှတော့ခုနလိုပေါ့ရေမိုးချိုးရင်းနဲ့တံဝေကညံနေရပြီးတော့ရေကန်ထဲမှာရေချိုးကြရင်းနဲ့နောက်ဆုံးတော့ပြစ်စိကဗုဒ္ဓတွေအကုန်လုံး900လောက်မှဖြစ်ကုန်။ အဲ့တော့ခုနချစ်လိုက်ရတဲ့သားတွေကိုဒါပေမဲ့သားတွေကပြစ်စစ်ကဗုဒ္ဓဖြစ်တဲ့အခါလူပြည်လူလောကမှာမနေတော့ဘူးတခါတည်းဘယ်ရောက်သွားတော့ဆိုတော့ကန္နမတောင်သွားပြီးတော့နေကြတယ်ပေါ့အဲသူတို့နန်းတော်မှာမနေအဲ့တော့တခါတည်းသားတွေနဲ့ခွဲရတယ်ဆိုတော့ဝေဒနာကတခါတည်းခံစားရတယ်အဲ့တော့ခါကြတော့သူမှဒီနောက်ပိုင်းမှာတော့တော်တော်ကိုဒီအိမ်တော်ရဲ့အိမ်တော်ပြုသားမွေးတဲ့ကိစ္စတွေမှာတော်တော်လေးတတိတံကရသွားပုံညာအဲ့ဒီနောက်ပိုင်းဘဝတွေကိုကြည်လိုက်လို့ရှိရင်တော့လျှောက်က အဲ့ဒါတကိုယ်ရည်နဲ့ဖြတ်တန်းတော့တဲ့ဘဝတွေကိုတပြေးပြေးနဲ့များလာတွေ့ရတယ်။သင်တို့ကိကီမင်းကြီးကသမီးတော်ခုနှစ်ပေါ်ထဲမှာလည်းသူတို့ပါတယ်အဲ့မှာကောမာလာပိစဆိုတဲ့ဒီအကျင့်ကိုကျင့်တယ်ပေါ့အပြိုရည်အကျင့်ပေါ့ဒါကြတဲ့အပြမစရိယတိခါဘုံနဲ့တကောကဒီလိုကျင့်တဲ့သူတော်ကောင်းတွေဖြစ်နေပါရမီဖြည့်တာတွေပဲဒါရှိခဲ့ဒါတွေကိုကြည့်ရင်ဘဝတစ်ခုမှာခုနတာ900ရတဲ့ဒီတာ900နဲ့ဒါကွဲကွာရတယ်ဆိုတဲ့ဒီခံစားချက်နဲ့သူဒီတတိတံဝေကတွေရခဲ့ဒါကြောင့်မလို့ အဲ့ရနေနောက်ပိုင်းမှာဒါအင်တော်ယတပြုတယ်ဆိုတဲ့ဘဝတွေကအင်မတန်နေပြီနောက်ဆုံးမှာတော့အခုဒီနောက်ဆုံးရန်နာဖြစ်တဲ့ဘဝမှာလည်းပဲဘာဖြစ်တုံးဆိုတော့ဒါတကိုယ်ကြီးပဲဒါသာသနာပေါင်းကိုအင်တော်မပြုဘဲနဲ့ဝင်နိုင်တယ်ဒီလောက်ချောမွန်လာပါပြီးတော့ဟိုလက်တက်ချင်းသူတွေဝိုင်းဝန်းလေတဲ့ဘဝကိုထားခဲ့နိုင်တယ်ဆိုတာဒါအတိတ်ကပါရမီတွေကြောင့်ပဲလို့ဒါကိုတို့တကကြီးတကမကြီးကိုသိသိချက်ကြောင့်မလို့ပါရမီဆိုတာဒီမိမိတို့ကိုယ်တိုင်ကဖြစ်ကျင်ရတာတော့ဖြစ်တယ်မိမိတို့ကမဖြစ်ကျင်မဲနဲ့အချိန်တန်မှ ဟိုနောင်ဒီဘဝမဟုတ်နောင်ဘဝတော့ရမှာပဲဆိုပြီးဒီလိုစောင့်နေတုန်းကတော့ဒီပါရမီကထပြင်းကျက်လာမှာမဟုတ်ဘူးမိမိတို့ကကိုလိုတင်ညာရှိတဲ့ဘဝမှာဒီကျင့်ကြံတွေကိုပြင်းချင်းအပြင်ပါရမီကိုဖြည့်ခဲ့နိုင်ရင်တော့ကျုံလာကျုံလာတဲ့အခါမှာဒီလူလောကလူစီစဉ်ကာမဂုဏ်စီစဉ်တွေကိုလည်းစွန့်နိုင်တယ်လို့တရားဘာဝနာတွေအထုတ်တဲ့အခါမှာလည်းခုနလိုပေါ့လွယ်လွယ်ကူကူနဲ့အောင်မြင်မြင်နဲ့ပေါင်းမြောက်နိုင်တယ်ဆိုတဲ့ဒီတာရကတွေကိုတော့မိမိတို့ကယူထားကြရအောင်ကောင်းပြီအဲ့တော့ဒီဥပလံဝန်ထေဒီကိုပြန်ကြည့်လိုက်လို့ရှိရင် ဒါအဲ့အတိတ်ကအဲ့လိုပေါ့ဘာမီတွေဖြစ်ကျင်ခဲ့တယ်ဆွန့်လွတ်နိုင်တယ်ဒီတန်ဝေကညံတွေအားကောင်းခဲ့တဲ့အတွက်ကြောင့်ဒီဘဝမှာကာလသာသနာပေါင်းဝင်နေဆိုမကြခင်မှာပဲဒီစမိလေးကိုမြင်လိုက်တာနဲ့ဒါတရားကမ္မထအာယုံတစ်ခုအနေနဲ့ဒါအသုံးချနိုင်တော့နောက်ဆုံးမှာရဟန္တာတိဖြစ်သွားတယ်အဲ့တော့ဦးဇင်းတို့တို့ဒကာကြီးတွေဒကာမကြီးကြည့်ကြည့်ပေါ့ဒီစမိဆိုတာဒကာကြီးတွေဒကာမကြီးရောမြင်မြင်မှုတာပဲမမြင်မှုတဲ့လူဒီထဲမှာတယောက်မှရှိမှာဒါပေမဲ့မိမိတို့ဒီဒါကိုကမ္မထအာယုံအနေနဲ့ ဒါအသုံးမချနိုင်သေးဘူးဘာဖြစ်လို့တုံးဆိုတော့အတိတ်ကပါရမီတော့ဦးဇင်းတို့ထိုက်တဲ့နေဒီလောက်ကောင်းတဲ့ပါရမီမိမိတို့မှာမရှိခဲ့ဘူးအဲ့တော့ဘာလို့မလို့ဒီဘဝမှာတော့မိမိတို့ကဒီလိုပါရမီတွေကိုရင့်ကျက်အောင်တော့ငါတို့ခုကစပြီးဖြည့်မှာဆိုတဲ့ဒီလိုစိတ်နေသဘောထားလေးတွေတော့ဦးဇင်းတို့ကကိုစီကိုစီဒါရှိပြီးတော့ဒီနေ့ဒီဘဝကစငါတို့ကြိုးစားမယ်လို့ဒီလိုမျိုးလေးစိတ်ဆန္ဒလေးဖြစ်စီခြင်းပါတယ်ကဲကောင်းပြီအဲ့တော့ ဒီကတိုင်းတွေပေါ့ဒီလိုကိုခုလိုသမထကမ္မထန်တွေကိုအခြေခံပြီးတော့ခုလိုပေါ့ဒါဥပလံဟောထေဒီတောင်းနေရာတို့ကိုကြည်ရင်ဒါဝိပဿနာကိုကုသွားတဲ့အတွက်ကြောင့်ဒါမညံပုံညံဆိုင်ပြီးနောက်ဆုံးမှာတော့အသောကင်းသွားတဲ့ယန္နာအဖြစ်ကိုအသောကုန်ခံတဲ့ယန္နာအဖြစ်ကိုရောက်ကြရတယ်ပေါ့ဒါဘလောက်ပြီးတော့အားကြစရာကောင်းတယ်အားရစရာကောင်းတယ်ပေါ့အဲ့တော့ကောင်းပြီအဲ့လိုအသောကုန်ခံတဲ့ယန္ဘောဟိုယန္နာဘောကိုရောက်ရည်အတွက်ဒီသမထကမ္မထန်တွေဒီမြတ်စွာဘုရားအထောက်ကူ ပြုတယ်ဆိုတာကိုတော့ဒါသဘောကျဘူးလို့တယ်ဒါစိတ်တဝိတုဒ္ဓိကိုဒါကြောင့်မလို့ပြည့်ပြည့်စုံစုံနဲ့ဖြစ်ကျင်နိုင်အကောင်းဆုံးပါပဲပြည့်ပြည့်စုံစုံတော့ခုနတမဘတ်၈ပါးပေါက်တဲ့အထိကတိုင်း၁ပါးပေါက်တဲ့အထိကျန်တဲ့သမထကမ္မဋ္ဌာန်းတွေစုံစုံတလောက်ပေါ်ဒါမိမိတို့စွမ်းနိုင်စွမ်းနိုင်လို့လေ့လာခြင်းတည်လေမိမိတို့အတွက်သန္တရာကိုရှည်သေးတဲ့အကြောင်းအရာတွေတော့မဟုတ်ပါဘူးသန္တရာကိုရှည်တာကခုနမိမိတို့ရဲ့ဆန္ဒဓာတ်တွေပါပဲမိမိတို့ကဘာဖြစ်ခြင်းနဲ့ညာဖြစ်ခြင်းနဲ့အာလူချမ်းသာလဲဖြစ်ခြင်းနဲ့နတ်ချမ်းသာလဲဖြစ်ခြင်းနဲ့ အာဗြဟ္မာစီစဉ်နေတဲ့ခံစားမှုခြင်းတွေဆိုတဲ့ဒီလိုအနာဓာတ်တွေကမိမိတို့တဏ္ဍာမှာကိန်းအောင်နေရင်ဒီဆန္ဒဓာတ်တွေကိုအခြေခံပြီးတော့ပြုခဲ့မယ်ဆိုရင်တော့ဒုသင်္ကာလတရားတွေကခုနပြောသလိုပေါ့တဏ္ဍာကိုရှေ့အောင်လှုပ်ချင်လုပ်မှာပဲအဲ့လိုမဟုတ်လို့မိမိတို့ကဒီကုသိုလ်ကောင်းမှုတွေကိုစီးပြန်ပြီးတဲ့ကတဏ္ဍာကလွတ်မြောက်ရလွတ်မြောက်ကြောင်းအတွက်ကိုပဲတောင့်တပြီးတော့ရည်ရွယ်မှန်းတာကပြုရင်တော့ဒီတရားတွေကမိမိတို့ကိုတဏ္ဍာကိုရှေ့အောင်ဒါလုံမှာမဟုတ်ပါဘူးလို့ဒီလိုလေးသဘောကျဖို့လို့ကောင်းပြီ အဲ့တော့ဒါကတော့ကတိုင်းနေကူပေါ့အားထုတ်တဲ့အပိုင်းမှာပါရမီရှိတဲ့သူတော်ကောင်းတွေအတွက်တော့ဒါကတိုင်းကဟိုအားထုတ်တဲ့အပိုင်းမှာသမထကမ္မန္တအရင်ကြီးမခက်ဘူးလို့တလူပြောခြင်းကောင်းမြတ်တော့ကိုဦးဇင်းတို့ကတိုင်းစေပါတော့ပြောလာတာသရုဒ္ဒဇံပေါက်တဲ့အထိပေါ့အဲ့တော့သရုဒ္ဒဇံပေါက်တဲ့အထိပြောလာတာဖြစ်တဲ့အတွက်ကြောင့်ကိုအရုပဇံဒီပေါ့တဆင့်တက်ပြီးသမာဘတ်ရှိပါကိုကူရေးပေါ့သမာဘတ်ရှိပါကိုကူရေးတွေဦးဇင်းတို့ဒီမှာစပ်ပြီးတော့ပြောကြဟောကြရအောင်အဲ့တော့တိုင်းတိုင်းတိုင်းတိုင်းနဲ့ပေါ့ တမဘက်၈ပါးကိုပေါက်နေပြီပေါက်အောင်အထုတ်နိုင်တယ်သူတော်ကောင်းတယောက်ဒီအတဆင့်တက်ပြီးဒီသူထေပေါ့ဟိုရူပဘောဇရဇန်နေတဲ့ပို့ပြီးတော့ဒါတမာရီအားကောင်းတဲ့အရူပဘောဇရဇန်တွေကိုရောက်ရေးပေါ့ဒါတဆင့်တက်ပြီးတော့ဥကြမယ်ဆိုရင်ဒါဘာလို့တော့ဆိုတော့ဥစ္စာပရမဒါကုအာဂတဟိုဦးဇင်းတို့ဟိုကတိုင်းတစ်ခုတော့နည်းနည်းလေးပုံစံယူပြီးပြောကြရအောင်အဲ့တော့အခုဆိုကြပါစို့ဦးဇင်းတို့ပထဝီကတိုင်းကိုပုံစံလေးယူပြီးပြောကြရအောင် အဲ့တော့ပထဝီကတိုင်းနဲ့ဒါသရုတ်ဒဇံဒီပေါက်သွားပြီဆိုတဲ့သူတော်ကောင်းတယောက်အဲ့တော့ဘာလို့ရတော့ဆိုတော့သရုတ်ဒဇံပေါက်သွားပြီဆိုအာကာသနိဇာယနာဇံလို့ခေါ်တဲ့အတုပဇံပေါ့အဲ့ဒါအတုပဇံကဥစဉ်တို့၄မျိုးရှိတယ်ပေါ့နော်အာကာသနိဇာယနာဇံဝိညာဏိဇာယတနာဇံအာကိဉ္စညာယနာဇံနေဝတညာနာတညာယနာဇံဆိုပြီးဇံ၄မျိုးရှိတယ်ပေါ့ဒီဇံ၄မျိုးကိုဒါတဆင့်တက်ပြီးတော့ကူးကျင်တဲ့သူတော်ကောင်းကခုနပထဝီကတိုင်းနဲ့သရုတ်ဒဇံဒီတမာတိထူထောင်ရတယ်တမာတိထူထောင်ပြီးတော့ဇံမထထပြီးတော့ဒီသရုတ်ဒဇံ ကဲဥပစာရအခိုက်ပဲဆိုကြပါရအောင်ဓမ္မရီထူထောင်ထူထောင်ပြီးတဲ့အခါကျတော့အဲ့ဒီမှာရုပ်တရားရဲ့အပြစ်ကိုဆင်ခြင်ရရင်ခုနအရူပဆိုတာကရုပ်မရှိတဲ့ဘုံဘဝအဲ့တော့အရူပဇံကိုပွားများတဲ့ပုဂ္ဂိုလ်ကဒီရုပ်တရားရဲ့အပြစ်ကိုဆင်ခြင်ရတယ်ရုပ်တရားရဲ့အပြစ်ကိုဆင်ခြင်တဲ့အပိုင်းမှာတော့ဥပမာဆိုကြပါစို့ဦးဇင်းတို့ဒီရုပ်တရားတွေရှိတဲ့အတွက်ကြောင့်နံပါတ်1ဒီဒီယုတ်ယုတ်တရားဒီဒါမိဘတို့ဤသုံးသွေးကြောင့်ဖြစ်မနယုံချဆက်စုပ်ကောင်းတယ်။အော်နံပါတ်2 ဒီယုတ်တရားရှိတဲ့တကြောင့်ခုနမျက်စိယောဂနာယောဂစသည်အပြင်ဒီလိုယောဂါတွေအာနာရကလက်နဲ့ဆွဲကမ်းပြီးတူနဲ့တူတကြပုတ်ကြသူတွေဒီလိုဟိုစင်ရဲ့ဒုက္ခတွေနဲ့ကြုံရတာဒီဒီယုတ်တရားရှိနေလို့ဒါဒီလိုဤဥစွာပထမဆင်ញင်ရတယ်အဲ့လိုဆင်ញင်ပြီးတဲ့အခါကျတော့ဒီပေါ်များအထုတ်တော်မယ်ဆိုတော့ဒီယုတ်တရားပေါ်မှာကိုကမလိုချင်ဘူးမလိုချင်တဲ့စိတ်ကိုမွေးရအဲ့တော့ယုတ်တရားတွေကိုအပြစ်ကိုကြည့်တဲ့အခါကျတော့ကိုမိမိက အာယုံယူထားတာကခုနပထဝီကတိုင်းနဲ့သုတ္တဇံရအောင်ရှုထားတဲ့သူတော်ကောင်းတယောက်အနေနဲ့ဒီပထဝီခုနကတိုင်းပေါ့ကတိုင်းရုပ်ရှိဒီကတိုင်းရုပ်ဒီတကယ်ရုပ်အစစ်တော့မဟုတ်ဘူးရုပ်စစ်မဟုတ်ဘူးဆိုတာမူလကဟိုဒီပထဝီမြေကိုကတော့မြေသားကတော့ရုပ်စစ်ပေါ့ဒါပေမဲ့အခုဘာဝနာအရှင်ကြီးပွားများထားတာကဒါဒီရုပ်အစစ်တော့မဟုတ်ဘူးသို့တော့ဒါဟိုပညာအနေနဲ့တော့ဒါထင်ရှားရှိနေတယ်ပေါ့ပညာအနေနဲ့ထင်ရှားရှိတဲ့ဒီကတိုင်းပညာရုပ်ပေါ့ အဲ့ကတိုင်းပညာရုပ်ကိုမိမိကအာရုံပြုထားတော့မိမိကခုနယုတ်တရားကိုယုံရဆက်စုံနေတယ်ယုတ်တရားတွေကိုယုံမုန်းနေတယ်ယုံတရားတွေကိုမလိုချင်တဲ့စိတ်နေစိတ်ထားဒါပေမဲ့ခုမိမိအာယုံပြုထားတဲ့ဒီဟိုကမ္မထအာယုံကိုကဒါဒီပထဝီဆိုတဲ့ဟိုပညာရုပ်ကိုအာယုံပြုထားတယ်ပထဝီကတိုင်းရုပ်ကတိုင်းပညာရုပ်ကိုအာယုံယူထားတယ်သို့တော့ကြောင့်ဒီကတိုင်းပညာရုပ်တည်တဲ့ယုတ်တရားပဲဖြစ်တယ်ဒီဟာကိုမလိုချင်တဲ့စိတ်ကိုဝင်းမြူဝင်းမြူပြီးတဲ့အခါကျတော့အဲ့ခုနပထဝီကတိုင်းဝင်းကြီးကိုမိမိကခုန စရုဒ္ဒဇံရဲ့ဥပ္ပစာရတော်ဒီရှုထားတဲ့အတွက်ကြောင့်ဒီကတိုင်းဝင်းကရက်စင်မင်းတာပြန့်နေပြီဆိုကြဆိုစိုးနေတဲ့ထဲမှာအဲ့ရနေပြီးတော့အကြအပေါက်ကိုရှာရအာဂါတနော်အာဂါတကိုရှာအာဂါတကိုရှာလို့ရှိရင်ဇာဥသုံးဟိုဒီမိမိကပေါ့ဟိုရေပုံရတော့ဒီအကြအပေါက်ကိုဒီကတိုင်းဝင်းထဲမှာရှာလဲတွေ့တတ်ပါတယ်အကယ်၍မတွေ့ရင်တော့ဘာလို့တော့မိမိရဲ့ခန္ဓာကိုယ်ကိုပြန်ကြည့်မိမိရဲ့ခန္ဓာကိုယ်မှာခုနလက်ပေါ့လက်ဆိုလို့ရှိရင်အမှမွင်းချင်းအောက်ကလေးရှိရဒါခန္ဓာကိုယ်မှာအကြအပေါက် အဲ့လိုမျိုးလေးကိုအရင်ဆုံးအာရုံယူလို့ဒီအကြအပေါက်ဆိုတဲ့အာကာသကိုအာရုံယူလို့ရရင်ခုနကတိုင်းဝင်းမှာလည်းပြန်ပြီးတော့အဲ့လိုအပြားလောက်သေးသေးလေးပဲဖြစ်ဖြစ်ပေါ့အကြအပေါက်ကိုရှားတယ်စူးစူးစက်စက်နဲ့စိုက်ရှုပြီးရှားရှားလို့ချင်းအဲ့လိုအကြအပေါက်ကလေးတွေ့ပြီးအာကာသတွေ့ပြီးဆိုတဲ့အခါကျမှအဲ့အာကာသကိုပွားများရတယ်အာကာသအာကာသအာကာသနဲ့တောက်လျှောက်ပွားများပွားများလိုက်လို့ရှိရင်တပြည့်ပြည့်နဲ့ဒီခုနအကြအပေါက်ကလေးတပြည့်ပြည့်နဲ့ထင်ထင်ရှားရှားနဲ့ကျေလာတာပေါ့နော်ကျေလာလို့ရှိရင်ဘာလို့လဲခုနကိုဖြန့်ကျက်ထားတဲ့ပထဝီကတိုင်းရှိတယ် အဲ့ဒီပထဝီကတိုင်းခုနပညာယုံကြည်ကိုခွာပြစ်လိုက်ရခွာပြစ်လိုက်ရတယ်ခွာပြစ်လိုက်ရတယ်ဆိုတာဘာပြောတာတုံးလို့မေးတဲ့အခါကျတော့ဟိုပစ္စည်းတစ်ခုကိုတနေရာနေဘေးကိုရွှေ့ပြလိုက်သလိုဒီလိုခွာသလိုအပေါ်မှာဟိုမိုးအိုးကင်းလောက်ထားတဲ့ဟာကိုတခါလဲမိုးအိုးကင်းကြီးတခါလဲဆွဲခွာဒီလိုခွာတာမျိုးတော့မဟုတ်ဘူးခုနလိုပွားများလိုက်တာပေါ့ပွားများတော့ကိုကအာကာသခုနဒီပထဝီကတိုင်းဝင်းပထမတော့ရက်စင်မင်းတာဖြန့်ကျက်ထားတဲ့ပထဝီကတိုင်းဝင်းရှိတယ် အဲ့ရနေပြီးတော့ဒီမှာတော့ရှေ့တဲ့မှာမိမိဟိုပွားများလို့ရတဲ့ခုနအကြပေါ့အာဂါသလေးတွေ့အာဂါသအာဂါသနဲ့ပွားများအဲ့အာဂါသအာဂါသလို့မိမိကပွားများနေတဲ့အချိန်မှာပဲတပြိုင်တည်းတည်းဒီပထဝီကတိုင်းဝင်းကြီးကိုနှလုံးမသွင်းတော့တာပထဝီဆိုတဲ့ကတိုင်းဝင်းကြီးကိုအမနာတိကတော့ပဲနှလုံးမသွင်းဘူးနှလုံးမသွင်းမဲ့ဒီအာဂါသကိုတော့ကျော်ပွားများပွားများလိုက်လို့ရှိရင်ခုနမိမိအရက်စင်မျက်နှာဖြန့်ကျက်ထားသလောက်ပေါ့ဒီကတိုင်းဝင်းရှိသလောက်မှာဒါခါလေအဲ့ကတိုင်းယုတ်ကြီးကကွာပြီးတော့အာဂါသပဲဒါကြံတော့တယ် အဲ့အာဂါသပဲကြံသွားတယ်အဲ့အာဂါသကြံတဲ့အခါမှာဒီအာဂါသဒီအဆုံးပိုင်းချမရှိတော့ခုနအယက်စင်မျက်နှာဘယ်ကိုပဲကြည့်ကြည့်ကတိုင်းဝင်ရှိသလောက်သူကဒီကတိုင်းပညာယုတ်ကိုခွာထားတဲ့ကတိနုတ်ကာတာမာကာသလို့ခေါ်တာပေါ့ကတိုင်းကိုခွာထားတဲ့အာဂါသကြီးရှိလာတယ်အဲ့အာဂါသကအကြအပေါက်ဟိုအဆုံးပိုင်းချမရှိတော့ဘူးပေါ့အဆုံးပိုင်းချမရှိတော့ဘူးအနန္တပဲအဆုံးပိုင်းချမရှိတော့အဲ့ခါကျမှအဲ့မှာခုနကတိုင်းယုတ်ကိုခွာလိုက်တဲ့ဒီအာဂါသပေါ့ဒီအာဂါသကိုပဲမှာအနန္တအာဂါသအနန္တအာဂါသပေါ့ ဒါပါဠိလိုဗမာလိုဆိုလို့ရှိရင်အဆုံးပိုင်းကြမရှိတော့အာဂတအဆုံးပိုင်းကြမရှိတဲ့အကြာပေါ့အဆုံးပိုင်းကြမရှိတဲ့အကြာပေါ့သို့မဟုတ်လည်းအနန္တအာဂတံပေါ့ဒါမြန်မာလိုအဲအဲ့လိုမျိုးဒါမှမဟုတ်လည်းအကြာပေါ့အာဂတအာဂတဒီလိုပွားများလို့ရတယ်အဲ့လိုပွားများလိုက်လို့ရှိရင်သူကဇန်ဆိုင်တော့မှာအဲ့လိုပွားများရင်ဇန်ဇန်ဆိုင်ရင်စောစောကခုနပထဝီကတိုင်းနဲ့ပထဝီခုနအရက်စမျက်နှာကိုဖြန့်ကျက်လာတဲ့ဒီပထဝီကတိုင်းနဲ့ပွားများအထုတ်တုံကလည်းသရုတ်ဒဇံကိုရောက်တာသရုတ်ဒဇံ စရဏဇံဆိုတို့တကကြီးတွေတကမကြီးတွေသိပြီးသားဇံရင်္ဂါနဲ့ကြည့်မယ်ဆိုရင်ဥပက္ခာနဲ့ဧကက္ခာဇံရင်္ဂါနှစ်ပါးပဲရှိဟောအခုဒီမှာဒီကတိုင်းကုဏပထဝီကတိုင်းပညာယုတ်ကိုခွာလိုက်လို့ရလာတဲ့ဒီအာဂါသကိုဒါပွားများလိုက်လို့အာဂါသအာဂါသသို့မဟုတ်အနန္တအာဂါသအနန္တအာဂါသနဲ့ပွားများလိုက်လို့ဒါဇန်ဆိုင်သွားရင်ဒီဇန်မှာလည်းပဲဒါဇန်ဆိုင်တာမဆိုင်တာတော့ဒီနေရာမှာပေါ့ဦးဇင်းတို့ကဟိုဆရာသမားနဲ့ဒါချင်းကပ်ပြီးတခြားလောက်ရတယ်ချက်ချင်းဇန်မဆိုင်ရင်ပြန်ပြီးတစ်ခါနှစ်ခါကြိုးစားရပါတယ် ကြိုးစားရင်တော့ဒါဇန်ဆိုင်သွားမှာပေါ့ဒီအာကာသကိုအနန္တအာကာသအဆုံးပိုင်းခြားမရှိတဲ့ဟိုအကြအပေါ့ပေါ့အာကာသကိုနှလုံးသွင်းပြီးပွားများနေရင်ဇန်ဆိုင်သွားမှာဆိုင်သွားလို့ရှိရင်တော့အဲ့ဒီဇန်ကိုဇန်ကစစ်ကြည့်လို့ရှိရင်အဲ့မှာဇန်ကဥပ္ပခန္ဓဧကကတနှစ်ပါးပဲရှိဒါကအာကာသနိသာယနာဇန်ကိုစိုက်တဲ့အပိုင်းပေါ့အဲ့ကစိုက်ပြီးဆိုရင်တော့ဒါဇန်ကဒီစင်ကြီးအသေးကြပြီဆိုလို့ရှိရင်ဒါဝတိကော9တန်ဒါ၄ကျင့်ပေါ့ ဒါဆိုရင်အာကာသနိစ္စယနာဇံမှာဝတိဘောငါးတဲ့နိုင်နေအောင်လေ့ကျင့်ပြီးပြီဆိုရင်တော့ဒါအရူပဇံကိုဒါမိမိဒီပထမဦးဆုံးသောဒါအရူပဇံအာကာသနိစ္စယနာဇံကိုရပြီသူတော်ကောင်းတယောက်အဲ့တော့ဘာထုတော်ဇံငါတော့အတူတူပဲဥပက္ခနဲ့ဧကကတာဘာထုတော်လို့မေးရင်တော့ဒါတကယ်အားထုတ်တဲ့သူတော်ကောင်းတွေသူတော်ကောင်းတွေကဟို အတွေ့အကြုံမှာတော့ဘာဖြစ်တုံဆိုတော့ဒီအာဂါသနိသာယနာဇံကို အားထုတ်ရတဲ့အခါမှာတခါတည်းပို့ပြီးတော့စိတ်ထဲမှာဟိုလွတ်လပ်ပေါ်ပါပြီးတော့ငြင်းချမ်းသွားတယ်ဆိုတော့ဒါပြောကြားချက်ကတော့ယောဂီတိုင်းယောဂီတိုင်းကတူညီတယ်ဒါပြောကြားချက်ပဲပေါ့အဲ့လိုအားထုတ်လိုက်လို့ရှိရင်ရှင်းရှင်းကခုနဒါလေးကိုအားကြစရာလေးတခုတို့တခါကြီးတခါမကြီးဓာတ်ပြောရအောင်ဘာအားကြစရာလုံးဆိုတော့ခုနလိုပေါ့ဟိုကတိုင်းနေနေခုနပထမဇန်ဒုတိယဇန်တတိယဇန်စတုတ္ထဇန်ဆိုတောက်လျှောက်ပွားများလာတယ် ဘာမှမလုပ်တော့ခုနပထမဇန်ကိုရောက်တဲ့သူတော်ကောင်းကပထမဇန်နဲ့ဒုတိယဇန်ရောက်ရင်ဒုတိယဇန်လေးကပူချမ်းသာလိုက်တာအဒုတိယဇန်တတိယဇန်ရောက်သွားပြန်တတိယဇန်လေးကပူချမ်းသာလိုက်တာအတတိယဇန်လေးနဲ့ပဲနေသွားခြင်းနဲ့ကမ္မကမ္မထာနေသိပြီးအတတိယဇန်နဲ့သုတ္တဇန်ရောက်သွားပြန်တော့သုတ္တဇန်လေးကချမ်းသာလိုက်တာအသုတ္တဇန်မှာပဲအမြဲတမ်းနေသွားခြင်းပေါ့အခုအဲ့သူတော်ကောင်းကဒီအရူပဇန်အာဂတာနိသာယနာဇန်ရောက်တော့ခုနဘာမှမရှိတော့ဘူးပေါ့နော်ခုနဘာမှမရှိတော့ခုနအာဂတာပေါ့ ဒီအာဂါသကိုအာရုံယူပြီးတော့ဖြစ်လာတဲ့ဒီကတိုင်းဟိုအာဂါသပရဝေကတိုင်းကိုအခြေခံပြီးရတဲ့ဒီအာဂါသနေသာယနာဇံကိုစိုက်သွားတဲ့သူတော်ကောင်းအားလည်းပဲဒီကလည်းစိတ်ထဲမှာတကယ်ကိုလွတ်လန်းပြီးတော့ငြိမ်းချမ်းပြီးတော့သွားတာငြိမ်းချမ်းသွားတယ်ဘာမှဒီရုပ်တရားတွေနဲ့ပတ်သက်လို့ပေါ့ဟိုဒီကမ္မထပွားများနေတဲ့အချိန်မှာအာကာသကြီးပဲရှိတော့တဲ့အတွက်ကြောင့်တကယ်ကိုစိတ်ထဲမှာပြန်ပြောသွားတယ်ပေါ့ကျေလွတ်လပ် ပြီးတော့ပြန်ပြောသွားတယ်အင်မတန်ငြိမ့်ညံ့တယ်ဆိုတဲ့ခံစားမှုကိုတော့ဒါယောဂီတိုင်းကတူညီတဲ့တုတ်ပြန်မှုဒါကြားရပါတယ်ဦးဇင်းတို့ကဲထားအဲ့တော့အဲ့အာဂါသာနိသယနာဇံကိုရပြီဒါအာဂါသာနိသယနာဇံရရေးအတွက်ဒါပွားများအထုတ်အဲ့တော့ဦးဇင်းတို့နည်းနည်းတော့အချိန်ကတော့ကျော်တယ်သို့တော့အရုပဇံတွေပြီးအောင်လို့ဆက်သွားမလားလို့အဲ့ဒါတခါကြီးတွေဘယ်လိုသဘောရတော့ခတ်တူတူပါပဲတိတ်တော့မကြာတော့အချိန်က10မိနစ်လောက်တော့သွားလို့သွားရမယ်ထင်တယ်အဲ့ရာသေးလားတခါကြီးဒီမှာကြီးရပါတယ်ခင်ဗျာ တင်ဟုတ်ပြီအဲ့ဒါဆိုဒါလေးပြီးအောင်ငနန်သွားကြရအောင်နောက်နေ့ကြည့်ကြလဲဒီလေးရှေ့ပိုင်းသွားကြရရှိအဲ့တော့အာဂါသနိသယနာဇံရပြီဆိုကြစို့အာဂါသနိသယနာဇံရတဲ့သူတော်ကောင်းကရှေ့ကိုတဆင့်တက်ပြီးတော့ခုနဝိညာဉ်နိသယနာဇံကိုရှုရအဲ့တော့ဝိညာဉ်နိသယနာဇံကိုရှုကျင်တဲ့သူတော်ကောင်းဒီဒီအာဂါသနိသယနာဇံတိတော့တမာတိပြန်ပြီးတော့ထူထောင်ရအတုပါဇံပေါ့ပထမအတုပါဇံရောက်အောင်ဒါတမာတိထူထောင်ထူထောင်ပြီးတော့မှဇမ္မထ ဇမထပြီးတဲ့အခါကျတော့ခုနဒီနေရာမှာဦးဇင်းခုနနည်းနည်းပြောစရာတူတော့ကြံခဲ့အဲ့ဒါဘာလဲဆိုတော့စင်ကျင်တဲ့အပိုင်းမှာခုနယုတ်တရားရဲ့အပြစ်ကိုစင်ကျင်ပြီးတော့ကတိုင်းဝန်းရပြီဆိုရင်အာဂတကတိုင်းရပြီဆိုအာဂတဆိုတဲ့ဒီအကြပေါက်ရပြီဆိုအဲ့မှာစင်ကျင်စရာလေးတခုမေးဟိုပြောဖို့လိုခဲ့တာကြံခဲ့တယ်အဲ့ဒါဘာလဲဆိုတော့ဒီအရုပဒီဟိုအာဂတနိသာယနာဇံပေါ့အာဂတနိသာယနာဇံဒီခုနမိမိလူချင်းတဲ့ဒီယုတ်တရားတွေမှာယုတ်တရားတွေမရှိတော့တာပေါ့နော်ဒါအကျိုးတစ်ခုနောက်တစ်ခါဒီ သရုတ်ဒဇန်သည်ပိတိဟုဆိုသောနိဒုက္ခဟုသောနိစွာသောယံသူရှိတယ်ပေါ့ဒုက္ခဟုသောနိစွာသောပိတိဟုသောနိစွာသောယံသူရှိတယ်ဒါကအပြစ်တစ်ချက်နောက်ဒီအာဂတနိသယနာဇံပေါ့အာဂတနိသယနာဇံသည်ပို့ပြီးတော့ဒီသရုတ်ဒဇံထက်တော့ပို့ပြီးတော့ငြိမ့်သက်တယ်လို့ဒီလိုလေးတော့ဒါစင်ကျင်ရတယ်ပေါ့ဒီလိုစင်ကျင်ပါမှဒါက ဟိုဒီသရုတ်ဒဇံပေါ်မှာတွေ့တာမမောတဲ့တဏှာတရားကိုပယ်ရှားနိုင်မှာအဲ့လိုသရုတ်ဒဇံပေါ်မှာတွေ့တာမမောတဲ့တဏှာတရားကိုပယ်ရှားနိုင်ပါမှလည်းပဲသူကဟိုဘက်ကအာဂတာနိစာယနာဇံကိုကူးမှာပေါ့အဲ့တော့အဲ့မှာလေးဦးစင်းနည်းနည်းလေးပြန်ပြီးတော့ပြောမယ်အဲ့တော့သရုတ်ဒဇံပေါ်မှာဒီလိုချင်တဲ့စိတ်ကိုနံပါတ်1ကိုကအကုန်အောင်ပေါ့အဲ့တော့သရုတ်ဒဇံပေါ်မှာလိုချင်တဲ့စိတ်ကိုဒါမလိုချင်တော့ဘူးလိုချင်တဲ့စိတ်ကိုအကုန်အောင်ဒါ စူးစမ်းရတယ်ပြီးတဲ့အခါကျတော့အာကာသနိန္ဒယနာဇန်ဒီသရုဒ္ဓဇန်တွေတော့ပို့ပြီးတော့ငြိမ်သက်မှာပဲဟောဒီလိုမိမိကနှလုံးသွင်းနှလုံးသွင်းဆင်ခြင်ပြီးတဲ့အခါကျတော့မှခုနဒီကတိုင်းရုပ်ပေါ့ခုနပထဝီကတိုင်းကိုခွာထားတဲ့ပထဝီကတိုင်းရုပ်ရှိတဲ့လောက်ကိုခွာလိုက်တော့အာကာသရပြီအဲ့အာကာသဆိုတဲ့ဒီကတိုင်းရုပ်ကိုရှိတဲ့လောက်မှာခုနဖြန့်ကျက်ထားတဲ့ဒီအာကာသကိုတခါလဲပွားများလိုက်အနန္တအာကာသအာကာသအာကာသလို့ပဲပွားများပွားများအနန္တအနန္တ အာဂါတန်လို့ပဲပွားများပွားများပေါ့ဒီချိန်မှာဇန်ဆိုင်မယ်အာဂါတန်နေတာယနာဇန်ဆိုင်ဒါကသူနာဆင်ញံမဲ့ဟာလေးတစ်ချက်ကြံခဲ့လို့တက်ထားအဲ့တော့ဒီအာဂါတန်နေတာယနာဇန်ကိုရတဲ့ပုဂ္ဂိုလ်ကဝိညာဉ်နေတာယနာဇန်ကိုကူးတော့မယ်ဆိုလို့ရှိရင်ခုနဒီအာဂါတန်နေတာယနာဇန်ရအောင်တမာတိပြန်ထူတော့ထူထောင်းပြီးတဲ့အခါကျတော့မှဘာထပ်လို့ရအောင်ဆိုတော့ဒီအာဂါတန်နေတာယနာဇန်ရဲ့အပြစ်ကိုဆင်ញံရတယ်နောက်တစ်ခါဝိညာဉ်နေတာယနာဇန်ရဲ့အကျိုးပေါ့နော်ဒါကိုဆင်ញံရတယ်အဲ့တော့ဒီနေရာမှာ ဒီအာဂါသနိသယနာဇန်တိဒါရူပဝဆရဇန်ဆိုတဲ့ကုလားစတုဒ္ဒဇန်ဆိုတဲ့နိကတ်တော်ဇန်သူရှိတယ်။သူကဘာလို့ဒီစတုဒ္ဒဇန်နဲ့သူကအနည်းဆုံးမှရှိတယ်။အချိန်ပြည့်စတုဒ္ဒဇန်ကိုပြန်ပြီးတော့လျော့ကျသွားနိုင်တယ်ပေါ့။ဒါကအပြစ်ချက်တစ်ခု။နောက်ကဝိညာဏိသယနာတမဘတ်တိဒီအာဂါသနိသယပို့ပြီးတော့ငြိမ်သက်မှာပဲလို့ဒီလိုလဲနှလုံးသွင်းရတယ်။နှလုံးသွင်းပြီးတဲ့အခါကျတော့မှဒုအာဂါသနိသယနာဇန်ဆိုတဲ့ပထမအရူပဝဆရစိတ်ကိုမလိုချင်တဲ့စိတ်ထား။ဒီဘက်ကဟိုဝိညာဏိသယနာဇန်ကိုလိုချင်တဲ့စိတ်ထားနဲ့ ဘာကိုရှုရတော့ဟောဒီနေရာမှာရှင်းကသမထကမ္မထန်တွေမှာအကုန်လုံးကပညာကိုအာရုံပြုတာပညာတွေပဲပထဝီကတိုင်းဆိုလဲပညာပညာခုအာဂါသနိသယနာဇံအထိတဲ့ပဲဒါအာဂါသဆိုတဲ့ပညာကိုအာရုံပြုတာဒါပေမဲ့ဒီနေရာလဲရောက်တော့ဘာဖြစ်သွားတော့ဆိုတဲ့အခါကျတော့အာယုံကပရမတ်အာယုံဖြစ်သွားအာယုံဖြစ်သွားတော့ပရမတ်အာယုံဖြစ်သွားပါတယ်ဗျာအာယုံတို့သမထကမ္မထန်တွေထဲမှာဒါဒါမှတ်သွားမယ်ဒါကမ္မထန်ပဲအဲ့တော့ဒီမှာလဲကြောက်တော့သူကဘာဖြစ်တော့ဆိုတော့စောစောကကခုန အာဂသနိသယနာဇံစိခုနဟိုအာဂသနိသယနာဇံကိုဝင်စားတဲ့အခိုက်မှာပေါ့ဒါဇံရနေအဲ့တော့အဲ့အာဂသနိသယနာဇံစိကိုပြန်အာရုံယူရတာဒီအာဂသနိသယရဏဇံစိဒီခုနအဆုံးပိုင်းခြားမရှိတဲ့အနန္တအာဂသလို့ခေါ်တဲ့ဒီအာဂသကြီးကိုအာရုံယူပြီးတော့ဖြစ်နေဒီအာဂသကြီးကိုအာရုံယူပြီးတော့အဆုံးပိုင်းခြားမရှိတဲ့အာဂသကိုအာရုံယူဖြစ်တဲ့ဇံစိဒီလဲပဲအဆုံးပိုင်းခြားမရှိဟောဒီလိုအဲ့တော့ဒီနေရာမှာဒကာကြီးတွေနားရှင်းအောင်ပြောမယ် စိတ်ဒီအဆုံးပိုင်းခြားမရှိအောင်တော့ကြည်ကြည်ပြီးတော့ပြန်ပြောနေကြတာလို့ဆိုတော့စိတ်ကတော့အထက်ကိုဝတ္ထုလည်းမရှိသလိုစိတ်တွေအများဒီလိုဟိုအဆုံးပိုင်းခြားမရှိတာမဟုတ်ဘူးဒါပေမဲ့ဒီစိတ်ကယူထားတဲ့အာယုံပေါ့အာယုံပေါ့ခုနံပါတ်1ဖြစ်တဲ့အရူပဝါသရဇံနံပါတ်1အရူပဝါသရဇံဖြစ်တဲ့အာဂါသနေသာယနာဇံစိတ်ကအာယုံကိုပြောပါဆိုခုနအဆုံးပိုင်းခြားမရှိတဲ့အာဂါသာကြီးပဲအဲ့အဆုံးပိုင်းခြားမရှိတဲ့အာဂါသဆိုတဲ့အာယုံကို အာယုံရဲ့အမည်ကိုတင်စားပြီးတော့ဒီဇန်စိတ်ကိုလည်းအနန္တဝိညာဏဇန်စိတ်ကဝိညာဏစိတ်ဆိုတော့ဝိညာဏပေါ့အဲ့ဒါအဲ့ဝိညာဏဒီဘာဖြစ်လို့တော့အဆုံးပိုင်းညာမရှိတဲ့အာဂါသာကြီးကိုအာရုံယူပြီးတော့ဖြစ်တဲ့အတွက်ကြောင့်ဒီစိတ်ဒီလည်းပဲအနန္တအနန္တဝိညာဏမဲ့အဆုံးပိုင်းညာမရှိတဲ့စိတ်ပဲဒါလို့တင်စားတကယ်တော့စိတ်ကအဆုံးပိုင်းညာမရှိတာမဟုတ်ဘူးအာယုံကအဆုံးပိုင်းညာမရှိအဆုံးပိုင်းညာမရှိတဲ့အာယုံကိုယူပြီးတော့ အာယုံယူပြီးတော့ဖြစ်တဲ့ဒီစိတ်တွေလည်းဆုံးပိုင်းချမရှိဘူးလို့ဒီလိုဆင်ញင်ရဆင်ញင်ပြီးတော့ဆိုကြပါစို့ခုနအာဂါသနေသာယနာဇံကိုရောက်သွားတဲ့သူတော်တယောက်ကဇမ္မထထပြီးတော့ခုလိုဆင်ញင်ဆင်ញင်ပြီးတဲ့အခါကျအဲ့ခုနအာဂါသနေသာယနာဇံစိတ်ကိုလှမ်းကြည့်လိုက်အာဂါသနေသာယနာဇံစိတ်ကိုလှမ်းကြည့်ပြီးအဲ့ဇံစိတ်ကလေးကိုပွားများနေရတယ်အနန္တဝိညာဏအနန္တဝိညာဏဤဝိညာဉ်သည်အစုံပိုင်းကြမရှိဤဝိညာဉ်သည်အစုံပိုင်းကြမရှိဒါမှမဟုတ်ဝိညာဏဝိညာဏအတုမို့အနန္တဝိညာဏအနန္တဝိညာဏဒီလိုပွားများရတယ် ပွားများလိုက်လို့ရှိရင် तू ကဘာဖြစ်မလို့ဒီပရမတ်ကိုအအောင်ယူပြီးတော့ပဲဇန်ဆိုင်သွားတယ်အဲ့ဒီဆိုင်သွားရင်တော့အဲ့ဒီဇန်ကြရင်တော့ဇန်ငါကတော့ခုနလိုဇန်ငါရှင်ချင်းဥပက္ခနဲ့ဧကကရနှစ်မျိုးပဲရှိတယ်သို့တော့တစင်းတက်ပြီးတော့ဘာထူးခြားသွားတော့ဆိုတော့ယောဂီသူတော်ကောင်းတယောက်ကခုနပရမတ်ကိုအာယုံယူပြီးတော့ဖြစ်ကြရတဲ့ဇန်ဖြစ်တဲ့အတွက်ကြောင့်အာယုံကအင်မတန်နူးညံ့အာယုံကအင်မတန်နူးညံ့နေတဲ့ဒီပရမတ်ကိုအာယုံယူပြီးတော့ဖြစ်ရတဲ့အတွက်ကြောင့်ဒီဇန်ကိုစိုက်သွားပြီဆိုရင်ဒီခါလေပို့ပြီးတော့အာဂါတာနိသာယနာဇန်နဲ့အေးချမ်းသွားတယ် ငြိမ်သက်သွားတယ်ဆိုတာကတော့ဒါယောဂီတိုင်းကဒါတူညီတဲ့အဖြေပဲပေါ့နော်အဲ့တော့အဲ့တော့အဲ့ကမှာဇန်ငါစင်ညာရင်ဥပက္ခနဲ့ဧကတာတွေ့မယ်ဇန်စကြွားပြီဒါဆိုဒါဝိညာဉ်ဉာဏ်ဉာဏ်ဇန်ရောက်တော့အဲ့တော့ဒါဒုတိယမြောက်အရူပဝါစရာဇန်ကိုစိုက်တာပေါ့ဒုတိယမြောက်အရူပဝါစရာဇန်တနည်းအားဖြင့်ဝိညာဉ်ဉာဏ်ဉာဏ်ဇန်ကိုစိုက်သွားပြီအဲ့တော့ဝိညာဉ်ဉာဏ်ဉာဏ်ဇန်ရဲ့အရှုခံအာယုံဒီပထမ ဒါအရူပဝါစတာတိဓမ္မဒါကြောင့်မလို့ဦးဇင်းတို့စာလို့ပြောတော့ပထမရုပ်ပဝိညာဉ်လို့ဒီလိုလဲခေါ်တယ်ပထမရုပ်ပဝိညာဉ်ပထမအရူပဒါဝိညာဉ်စိတ်ပထမအရူပဇန်စိတ်ဒါပထမရုပ်ပဝိညာဉ်လို့ခေါ်တယ်အဲ့ဇန်စိတ်ကိုဒါအောင်ယူပြီးဒါဖြစ်လိုက်တဲ့အတွက်ဒါဝိညာဉ်ဉာဏ်ယနာဇန်ရောက်သွားတယ်ဟောနောက်တစ်ဆင့်ဝိညာဉ်ဉာဏ်ယနာဇန်ကိုရပြီဆိုတဲ့သူတော်ကောင်းတယောက်ကအာဂိဉ္စညာယနာဇန်ကိုတစ်ဆင့်တက်ပြီးတော့ပွားများရအဲ့တော့ဒီနေရာမှာအင်မတန်ဟိုတခါကြီးရေတခါမကြီးတွေစိတ်ဝင်စားစရာကောင်းတယ်အဲ့တော့ အခုကပရမတ်ကိုအောင်ယူပြီးတော့ဖြစ်တာဒုတိယအရူပဝါစရဇန်စိတ်ကပရမတ်ကိုအောင်ယူဖြစ်တယ်ဒါပေမဲ့အခုဒီမှာတတိယအရူပဝါစရဇန်ကိုရှုတော့မယ်ဆိုတဲ့သူတော်ကောင်းကခုနဒီဝိညာဉ်နေသာယနာဇန်ရပြီဆိုရင်ခုနဝတိဘော၅တန်၄ကျင့်၄ကျင့်ပြီးလို့ခုအာဂိဉ္စညာယနာဇန်တတိယအရူပဝါစရဇန်ကိုကုတော့မယ်ဆိုရင်ဘာလို့ရတော့အဲ့ဒီကိုရထားတဲ့ဒုတိယအရူပဝါစရဇန်ဖြစ်တဲ့ဝိညာဉ်နေသာယနာဇန်ဆိုက်အောင်ပြန်ပြီးတမာရီထူတာ ဟောတမာတိတူတောင်လို့ရပြီလေဆိုလဲဆိုတော့မလုပ်ရတော့ဇမ္မထထပြီးရဲ့အခါခုနဒီကိုရထားတယ်ပေါ့ဒီဝိညာဉ်ဉာဏ်ယနာဇံရဲ့အပြစ်ကိုဆင်ញင်ရတယ်အဲ့တော့ဝိညာဉ်ဉာဏ်ယနာဇံရဲ့အပြစ်ကဘာလို့အာဂါသာဉာဏ်ယနာဇံဆိုတဲ့နီးစွာသောယံသူရှိအပြစ်လို့တော့သူကတဆင့်လျှော့ကြသွားရင်အာဂါသာဉာဏ်ယနာဇံပြန်ကြတော့ဒါကြောင့်မလို့သူဒီနီးစွာသောယံသူရှိဒါတစ်ချက်ပြီးတဲ့အခါကျတော့ဒုဝိညာဉ်ဉာဏ်ယနာဇံ အာကိဉ္စညာယနာဇံဒီဒီဝိညာဉ်ဉ္စယနာဇံတဲ့ပို့ပြီးတော့ငြိမ့်သက်မှာပဲဒါကတစ်ချက်ပြီးတဲ့အခါကျမှဘာလို့တော့ထိုဝိညာဉ်ဉ္စယနာဇံကိုမလိုချင်တဲ့စိတ်ထားဒီတစ်ဖက်ကအာကာအာကိဉ္စညာယနာဇံကိုလိုချင်တဲ့စိတ်ထားနဲ့ဒါဟိုအရှုခံအာယုံကိုရှုရတာပေါ့အဲ့တော့ဒီညမှာအရှုခံအာယုံပါလဲဒါလေးပြောခြင်းအဲ့တော့အရှုခံအာယုံကဘာလဲဆိုတော့သူကအာကိဉ္စညာယနာဇံရဲ့အရှုခံအာယုံဒီဒါနတ္တိဘောပညာလို့ခေါ်တယ်ဘာမှမရှိခြင်းပဲ နတ္တိကိဉ္စီဘာမှမရှိခြင်းဘာမှမရှိခြင်းအဲ့ဒါကိုအောင်ယူရှုပါအဲ့တော့အရှုခံကဘာမှမရှိခြင်းဆိုတဲ့ပညာကြီးတစ်ခုပေါ့အဲ့တော့ဘာမရှိတာတော့ဘာမရှိတာတော့လို့မေးတဲ့အခါကျတော့ဒီပထမအရုပဝါစရဇန်စိတ်ကမရှိခြင်းပဲဘာလဲတော့ပထမအရုပအရုပဝါစရဇန်စိတ်ကမရှိခြင်းပဲဒါကတော့တခါကြီးလေးမျက်စိမလျောင်းတော့နည်းနည်းလေးဟိုဗိဓမာလည်းတင်မှုပြီးသားဆိုရင်တော့လည်းကိစ္စမရှိဘူးဗိဓမာမတင်ဘူးပေးမတင်ဘူးသေးတဲ့သူတော်ကောင်းများဖြစ်ခဲ့ ဒါကိုအသေးချာလေးလိပ်ပတ်လေအောင်နားကြည့်ကြည့်နဲ့နားထောင်ပေါ့အဲ့တော့ဒီဦးဇင်းတို့ဇန်က၄ပါးရှိတယ်ဟိုပထမအာရုဘဝါစရာစေဒုတိယအာရုဘဝါစရာစေတတိယအာရုဘဝါစရာစေစတုထအာရုဘဝါစရာစေဆိုရှိတယ်နော်ပထမဇန်ဒုတိယဇန်တတိယဇန်ဒီလိုတော့သုံးလို့မရအောင်ပထမအာရုဘဝါစရာစေဖြစ်တဲ့အာဂတာနိသာယနာဇန်စေဒုတိယအာရုဘဝါစရာဇန်စေဖြစ်တဲ့ဝိညာဏိသာယနာဇန်စေတတိယအာရုဘဝါစရာစေဖြစ်တဲ့အခုအာထုံးမဲ့အာကင်တင်ညာယနာဇန်စေနောက်တစ်ခုကျန်တာကတော့ စတုထမြောက်ဖြစ်တဲ့ဒါအတုဘဝသဒဇံဖြစ်တဲ့နေဝတင်ညာနာတင်ညာယနာဇံစီတို့လေးမျိုးလေအခုမိမိကရထားတာကဝိညာဉ်ဉာဏ်ယနာဇံပြောချင်တာဒုတိယမြောက်ဒုတိယမြောက်ဝိညာဉ်ဉာဏ်ယနာဇံစိတ်ကိုမိမိကရထားဒါပေမဲ့ခုကိုကူးမှာတတိယမြောက်ဖြစ်တဲ့အာဂိဉ္စညာယနာဇံကိုကူးမှာအဲ့တော့ဒီဒုတိယမြောက်ဖြစ်တဲ့ဟိုအရူပဝါစရဖြစ်တဲ့ဝိညာဉ်ဉာဏ်ယနာဇံကိုရောက်နေတဲ့အခိုက် အဲ့တော့ဒီဘွေမနောကြီးပေါ့ဒီဇန်စိတ်တရားဒီဘွေမနောကြီးမှာမိတွဲဖြစ်နေပြီးတော့ဒီကိုလှန့်ကြည့်တာဇံဝင်စားလိုက်ဝိညာဉ်ဉာဏ်ယနာဇံရောက်ပြီဝိညာဉ်ဉာဏ်ယနာဇံစိုက်သွားပြီဒုတိယအရူပဝါစရဇံစိုက်ပြီစိုက်တဲ့အခါမှာဇမ္မထချက်ချင်းကြည့်လိုက်ဒီဝိညာဉ်ဉာဏ်ယနာဇံစိတ်စိုက်နေတဲ့အခိုက်ဒီဒီပထမဖြစ်တဲ့အရူပဝါစရဇံပေါ့ပထမဆုံးဖြစ်တဲ့အရူပဒီကိတို့ဘက်ကကြည့်တော့ဦးဇင်းကဒီလိုပြန်ပြောမှာကောင်းဒါပထမဖြစ်တဲ့အရူပဝါစရဇံ ဒုတိယဖြစ်တယ်အရူပဝါစနာဝိညာဉ်ဉာဏ်ယနာစံခုကိုစိုက်နေတာဒုတိယဖြစ်တယ်ဟိုအရူပဒုတိယအရူပဇံစိဖြစ်တဲ့ဝိညာဉ်ဉာဏ်ယနာစံကိုစိုက်ဆိုကြလို့အဲ့ဒီဝိညာဉ်ဉာဏ်ယနာစံကိုစိုက်နေတဲ့အခိုက်မှာပထမဖြစ်တဲ့ဒီအာဂတာဉာဏ်ယနာဇံစိတ်ဒီမိမိရဲ့နှလုံးအိမ်မှာထင်ရှားရှိသေးလားမရှိတော့ပါဘူးခင်ဗျာမရှိတော့ဘာဖြစ်လို့တော့ဦးဇင်းတို့ဒီနန္တရားတွေဒီတစ်ချိန်ထဲမှာဒိုင်တူနှစ်ခုမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်ကြောင့်အစာအုပ်ဆုံးဖြစ်တာက အာကာသနိသာယနာဇံအာကာသနိသာယနာဇံကိုအခြေပြုပြီးတော့နောက်တစ်ဆင့်ကူးလိုက်တော့ဝိညာဉ်နိသာယနာဇံရောက်သွားပြီအဲ့ဒီဝိညာဉ်နိသာယနာဇံကိုရောက်နေတဲ့အခိုက်မှာအာကာသနိသာယနာဇံသိတိထင်ရှားဥပ္ပတ္တိပင်နေနဲ့ထင်ရှားဖြစ်မနေတော့အဲ့မရှိမှုပေါ့ဝိညာဉ်နိသာယနာဇံအခိုက်မှာအာကာသနိသာယနာဇံကမရှိမှုကိုအာယုံပြုပြီးတော့နတ္ထိကိစီနတ္ထိကိစီဘာမှမရှိဘာမှမရှိဘာမရှိတာတော့မေးတော့ပထမအရူပဝါစရဇံ လို့ခေါ်တဲ့ဇန်စိတ်တို့ခေါ်တဲ့အာဂါသနိဇာယနာဇန်စီကလေးကမရှိခြင်းသဘောအဲ့မရှိခြင်းသဘောကိုအောင်ယူပြီးတော့နတ္တိဂိဉ္စီနတ္တိဂိဉ္စီဘာမှမရှိဘာမှမရှိလို့တလို့နှလုံးသွင်းပွားများရတယ်အဲ့လိုနှလုံးသွင်းပွားများလိုက်လို့ရှိရင်တော့ဒါဇန်ဆိုင်သွားပြီပေါ့ဇန်ဆိုင်မယ်ပေါ့ဇန်ဆိုင်ရင်ဇန်ကစင်ကြီးဥပက္ခဧကရာတွေ့မယ်ဝတိဘောင်္ဂရဏနေအောင်လေ့ကြည့်အဲ့ဇန်ဒီဘာဇန်လဲလို့မေးတော့အဲ့ဒါဒီဒီအာဂိဉ္စီညာယရဏဇန်အဲ့တော့အာဂိဉ္စီညာယရဏဇန်ရဲ့အရှုခံအာယုံကိုပြောပါဆိုရင် အာကာတာနိဇာယရဏဇံဤမရှိခြင်းသဘောအာကာတာနိဇာယရဏဇံစိတ်မရှိခြင်းသဘောဆိုတဲ့နတ်တိဘောပညာပဲအဲ့ဒါကိုတော့ဒါတို့တကကြီးဒီကမကြီးကမျက်စိနာရှင်အောင်ဒါတေချာလေးမှတ်သားထားရမှာဖြစ်ဒါကတတ္တရမြောက်ဖြစ်တဲ့အရူပဝါစရဇံပေါ့အဲ့လိုတတ္တရမြောက်ဖြစ်တဲ့အရူပဝါစရဇံကိုရပြီဆိုတဲ့သူတော်ကောင်းကခုနဝစီဘော၅တန်နဲ့နာနေအောင်လေ့ကျင့်ပြီးရင်တစ်သိတက်ပြီးတော့နေဝတင်ညာနာတင်ညာဇနာဇံကိုကူရ အဲ့တော့နေဝတင်ညာနာတင်ညာယရဏဇံကိုကိုးကျင်တဲ့သူတော်ကောင်းကခုနပြောသလိုပေါ့အာဂိန်တင်ညာယရဏဇံတတိယမြောက်ဖြစ်တဲ့အာဂိန်တင်ညာယရဏဇံမိမိယာပိသဇံတိတော့ပြန်ပြီးတော့ပွားများလိုက်တမာတိထူထောင်လိုက်တမာတိထူထောင်လို့ရပြီဆိုတဲ့အခါကျတော့မှဘာလို့ရတော့ဇမ္မထဇမ္မထပြီခုနပြောတဲ့အာဂိန်တင်ညာယရဏဇံအပြည့်နောက်တကဟိုဝိညာဉ်ဉာဏ်နေဝတင်ညာနာတင်ညာယရဏဇံရဲ့အကျိုးပေါ့ဒါကိုတော့ဆင်ញင်ရတယ်အဲဆင်ញင်ပြီးတဲ့အခါကျတော့အဲ့တော့ ဒီအာဂါဒနိသအာကိဉ္စညာယနာဇံတိဒါဝိညာဏိသယနာဇံဟူသောနိစွာသောယန္တုရှိတယ်ဒါတစ်ချက်ပေါ့ဟောပြီးတဲ့အခါကျတော့မှဒီနေဝတညာနာတညာယနာဇံကတော့ဟိုဒီအာကိဉ္စညာယနာဇံနဲ့ဆိုင်ပို့ပြီးတော့ငြိမ့်သက်မှာပဲလို့ဒီလိုနှလုံးသွင်းနှလုံးသွင်းပြီးတော့မှခုနအာကိဉ္စညာယနာဇံကိုမလိုချင်တဲ့စိတ်ဓာတ်နေဝတညာနာတညာယနာဇံကိုလိုချင်တဲ့စိတ်ဓာတ်အဲ့ဒါမွေးမြူမွေးမြူပြီးတဲ့အခါကျတော့မလုပ်တော့ ဟောဒီစရုဒ္ဓမြောက်နေဝတင်ညာနာတင်ညာယနာဇန်စိတ်ဒီလည်းပဲပရမတ်အာယုံတစ်ချက်အဲ့တော့ဦးဇင်းတို့ဒီအရူပဇန်စိတ်၄ခုမှာဒီဒုတိယမြောက်ဝိညာဉ်ဉာဏ်ယနာဇန်စိတ်ကဒီစရုဒ္ဓမြောက်ဖြစ်တဲ့ဒီနေဝတင်ညာနာတင်ညာယနာဇံကဒီပရမတ်ကိုအာယုံယူတယ်အဲ့ဒါလေးတော့ဒါမှတ်သွားပရမတ်ကိုအာယုံယူတယ်အာယုံယူတော့ခုဒီနေဝတင်ညာနာတင်ညာယနာဇံကိုပွားများခြင်းနဲ့သူတော်ကောင်းဒီကောနာအာကိတင်ညာယနာဇံမှာထထပြီးတဲ့အခါကျဒီအာကိတင်ညာယနာဇံစိတ်ကြီး သူ့ရဲ့အာယုံကခုနဘာမှမရှိခြင်းထင်ရှားမရှိတဲ့ဘာမှမရှိခြင်းဆိုတဲ့နတ္တိဘောပညာကိုအောင်ပြုနေအောင်ပြုတဲ့တော့ကြောင့်ဘာမှမရှိခြင်းဆိုတဲ့အာယုံလေးကိုအောင်ပြုပြီးတော့ဖြစ်ရတဲ့ဒီဇန်စိတ်ဒီအမတန်မှမုံမြတ်တယ်အမတန်မှတိမ်မွေ့ဟောဒီလိုဆင်ခြင်ရတယ်ဆင်ခြင်ပြီးတဲ့အခါကျတော့အဲ့ဇန်စိတ်ကလေးပေါ့ခုနအာဂိဉ္စညာယနာဇန်စိတ်ပေါ့ဒီတတရမြောက်အတုဘဝသရဇန်စိတ်ကလေးကိုအာယုံယူပြီးတော့အေတံတန်တံဤဝိညာဉ်ဒီညင်တဲ့ဤ အေတံပဏိတံဤဝิญဉ်ဒီမွန်ပြမွန်မြတ်ဤပေါ့အဲ့လိုအေတံတဏ္ဍအေတံပဏိတံမိမိကြိုက်နေတဲ့စကားလုံးတစ်ခုကိုရွေးရွေးပြီးတော့အေတံတဏ္ဍအေတံတဏ္ဍသို့မဟုတ်အေတံပဏိတံအေတံပဏိတံသို့မဟုတ်မြန်မာလိုဆိုဤဝิญဉ်ဒီညီတဲ့ဤဝิญဉ်ညီတဲ့ဤသို့မဟုတ်ဤဝิญဉ်ဒီမွန်မြတ်ဤဤဝิญဉ်ဒီမွန်မြတ်ဤတစ်ခုခုပွားများလို့ရတယ်အဲ့လိုပွားများလိုက်လို့ရှိရင်ဒါဇန်ဆိုင်တယ်ပေါ့အဲဇန်ဆိုင်လိုက်လို့ရှိရင်တော့ဒီဇန်ဒီဒါဒါနေဝတင်ညာနာတင်ညာယရဏဇန်ပဲတော်တော်ဒီနေရာမှာပြောချင်တာတခုရှိ ဒီကိုကလိုချင်တာကနေဝတင်ညာနာတင်ညာယနာဇန်စိတ်ဒါပေမဲ့ပွားများနေတာကအာကိန်တင်ညာယနာဇန်စိတ်ကိုမုံမြတ်တယ်မုံမြတ်တယ်လို့ကြီးမွမ်းပြီးတော့ဟိုပွားများနေရတာအဲ့တော့ဟိုတမျိုးကြီးဖြစ်မနေဘူးလားလို့ဒီလိုတော့တွေးနေတာရှိတယ်ဟိုကိုကဒီဟိုအာကိန်တင်ညာယနာဇန်စိတ်ကိုတခါလဲချီးမွမ်းပြီးတော့အေးတန်တန်တန်အေးတန်ပဏိတန်ဤဝဉ္ဉ္ဒီညင်တဲ့ဤဝဉ္ဉ္ဒီမုံမြတ်ဤတို့ပွားများနေတယ်ဆိုတော့တမျိုးဖြစ်မလားဆိုတော့ဘုရားဥပမာလေးတစ်ခုပေးထားတာရှိတယ်။ဒီမှာဘယင်တစ်ပါးပေါ့ဆိုကြပါစို့တိုင်ငံတဲ့ တိုင်းကနဲ့လဲတဲ့ခါကျတော့ဆိုကြပါစို့ရှေ့ကတော့ဟိုဦးဇင်းတို့စင်ဆွဲပုတ်တဲ့ဟိုပပုတ်ခေါ်မှာပေါ့နော်ပပုတ်သမားတယောက်တွေ့အဲ့ခါကျတော့သူကဒီစင်ဆွဲကိုတေချာပေါ့ကနော်ရုပ်ဟိုပုံစံလေးတွေထွင်းထူနေဒီပပုတ်ဆရာကိုတွေ့တော့တိတ်သဘောကျတော့ဗမှုဇရာကိုသိသဘောကျဒါပေမဲ့ဗမှုဇရာကိုသဘောကျပြီမဲ့ဗမှုဇရာကိုတော့သဘောကျတာ तू ကဗမှုဇရာဖြစ်ချင်တာတော့ဟုတ်သလားမဟုတ်ပါဘူး သူကတော့အချိန်တန်ရင်ခုနဘယင်မဲ့ပြန်လုံမှာပဲဟုတ်ပါလားနတ်တော်ပြန်ဘယင်မဲ့လုံမှာဒါပေမဲ့ဒီဘုဘူးဆရာရဲ့လက်ရာကိုမြင်းသွားတဲ့အခါကျတိတ်သဘောကျပြီးဒီဘုဘူးဆရာကိုတော့သူအရန်ကိုနှိမ့်တဲ့သဘောကျသွားတယ်ဒါပေမဲ့သူကိုယ်တိုင်တော့ဘုဘူးဆရာဖြစ်ချင်တာမဟုတ်ဘူးစင်သွယ်ပုတ်တဲ့ဆရာဖြစ်ချင်တာမဟုတ်ဘူးအဲ့လိုပဲဒီဒီသူတော်ကောင်းတယောက်ကဒီနေအာဂိနေဝတင်ညာနာတင်ညာယနာဇံကိုတော့လိုချင်တာမှန်တယ် ဒါပေမဲ့ဒီအာဂိဉ္စညာယနာဇံတတိယမြောက်အရူပဝသရဇံစိတ်ကလေးကိုပြန်ပြီးအမွန်နေမိအေတံတဏံဤဝိညာဉ်ညင်တဲ့ဤအေတံပဏိတံဤဝိညာဉ်ဒီမွန်ပြတ်ဤလို့ဟိုပွားများနေရခြင်းဒီဒီအာဂိဉ္စညာယနာဇံဆိုတဲ့တတိယမြောက်အရူပဇံကိုလိုချင်လို့တော့မဟုတ်ဘူးသူတကယ်လိုချင်တာတော့ကနေဝတင်ညာနာတင်ညာယနာဇံဒါပေမဲ့ဒါကိုအရှုခံအနေနဲ့ပွားများရတာပဲပွားများတဲ့အခါမှာခုနအေတံတဏံအေတံပဏိတံနဲ့ပွားများလိုက်ဇံဆိုင်ပေါ့ဇံဆိုင်ရင်ဒါနေဝတန်ညာနာတင်ညာယနာဇံရောက်ပြီရောက်လို့ချင်းသူ့ကိုဝတိဘော၅တန်နိုင်နေအောင်လေ့ကျင့်လေ့ကျင့်ပြီးတော့ဒါ သမာဘတ်၈ပါးသမာဘတ်၈ပါးကိုပထဝီကတိုင်းနဲ့ပေါက်ပြီအဲ့လိုပထသမာဘတ်၈ပါးကိုပထဝီကတိုင်းနဲ့သမာဘတ်၈ပါးပေါက်ပြီဆိုတဲ့သူတော်ကောင်းကတဆင့်တက်ပြီးကျန်တဲ့ကတိုင်းတွေကိုပုံစံလိုပဲအဲ့ဒါသရုဒ္ဒဇန်ဒီသမာဓိထူထောင်ပြီးတော့အာဂါဒနိဇယနာဇန်ပြီးတော့ဝိညာဉ်နိဇယနာဇန်ပြီးတော့အဂိဉ္စညာယနာဇန်ပြီးတော့နေဝတိညာနာတိညာယနာဇန်ပေါ့ဒီလိုတဆင့်ကူးသွားလို့ရှိရင်ဒါသမာဘတ်၈သမာဘတ်၁၀ပါးလုံးဆိုကြပါစို့သမာဘတ်၁၀ပါးလုံးမှာဒါ အဲကတိုင်း10ပါးလုံးမှာဓမ္မဘက်10ပါးပေါက်မှာကတိုင်း10ပါးလုံးမှာဓမ္မဘက်10ပါးတိုးတော့ဒီညမှာအာဂသနိသာယနာဇံကတော့ထပ်တူဖြစ်နေတဲ့အတွက်အာဂသနိသာယနာအာဂသကတိုင်းကို ထုတ်ထားလိုက်လို့ရှိရင်အဲ့ဒါကတိုင်း9ပါးမှာဓမ္မဘက်10ပါးပေါက်တယ်ပေါ့နော်အဲပေါက်အောင်ဒါကတော့အထုတ်ပြီးတော့တကယ်အထုတ်ရင်တော့ဆရာသမားနဲ့အနိကအာချင်းကပ်ပြီးတော့အထုတ်ရင်တော့ဘာမှအခက်အခဲမရှိပါဘူးအဲဒီလိုနည်းနဲ့ပေါ့ဒါမိမိတို့ဒီသမထကမ္မထန်တွေကို ဓမ္မဘတ်၈ပါးပေါက်တဲ့အထိစိတ်တဝိတ္တုပြည့်အောင်ကိုစီကိုစီပွားများနိုင်ကြပြီးတော့ဒုဓမ္မဘတ်တွေကိုအခြေခံပြီးတော့ဝိပဿနာရဲ့အခြေခံဖြစ်နေဒါဝိပဿနာကိုတစင်တလန့်နိုင်ပြီးတော့နောက်ဆုံးမှာတော့မိမိတို့လူလားတောင်းတအပ်တဲ့ဆင်းရဲဒုက္ခတွေကြီးကုံဆုံးရနိဗ္ဗာန်ဒီရောက်အောင်ကျင့်ကြံကြိုးကိုအထုပ်နိုင်ကြတဲ့သူတော်ကောင်းများဖြစ်ကြကုန်ညာတည်းသာဓုသာဓုသာဓုပါဗျာ ကျွန်တော်တို့ခန္ဓာစဉ်လေးဒုတိယပိုင်းရခန္ဓာညာယဝိပဿနာတရားများအားထုတ်ကြရဖြစ်ပါတယ်။သို့ပါရဲ့ဆရာတော်မတပည့်တော်ကခန္ဓာညာယဝိပဿနာတရားများပေးသနာတော်မူပါယံယုတ်တိစွာလျှောက်ထားတောင်းခံအပ်ပါသည်ဖေ။ဒါတော့ဒီပိုင်းကတော့ဟိုအားထုတ်ရမယ်ပေါ့။လုံလုံငန်းပိုင်းလေးရောက်လာတဲ့အခါကျအားလုံးတက်တာတဲ့အထီးရပုံနဲ့ဒါထိုင်ကြရမယ်ပေါ့နော်။မိမိတို့တက်တာတက်တာရှိတဲ့အထီးရပုံနဲ့ထိုင် ထားပြီးတဲ့အခါကျတော့ကမ္မဋ္ဌာန်းနှလုံးအားသွင်းကြကမ္မဋ္ဌာန်းနှလုံးသွင်းကြရအောင်။တော့ကမ္မဋ္ဌာန်းနှလုံးသွင်းမယ်ဆိုတော့ဦးဇင်းတို့ဟိုအခြေခံကိုတော့ဟိုသင်ပေးရမှာဖြစ်။အဲ့တော့ခုလိုဟိုအဟောစဉ်ထဲမှာပါသွားတဲ့ကမ္မဋ္ဌာန်းလေးတွေကိုလိုက်ပြီးတော့သင်ပေးဖို့ကြာကြတော့ခုလိုပေါ့ခုဆိုကြပါစို့ဒါဇာမိုင်းလေးတွေရောက်လာတယ်။အဟိုတပိုင်းအရုပဇန်တွေရောက်လာပြီးတော့ဒီပိုင်းကိုမရောက်သေးတဲ့သူတို့ကောင်းကြပြန်တော့ဒီပိုင်းလေးသင်ဖို့ကနည်းနည်းခက်သွားပြီ။ အဲလိုဆိုပဲဓာတ်ကမ္မထံတို့ဘာလို့ရောက်ရင်တော့လဲဒါအခြေခံပြန်သိလို့ရတော့ဒီသမဏကမ္မထံပိုင်းခုရောက်ရှိတဲ့နေရာကတော့ခုရောက်တဲ့ကမ္မထံနဲ့တိုက်ရိုက်တင်းသွားဖို့ကြတော့ဒါကဒီရကြီးအစင်မပြေဘူးပေါ့နော်မပြေတော့ဘာလို့ကြာမလို့မိမိတို့လက်သုံးကမ္မထံလေးတွေကိုပဲကိုစီကိုစီအားထုတ်ကြအဲ့တော့မိမိတို့လက်သုံးကမ္မထံကတော့သုံးနဲ့တူမတူနိုင်ဘူးပေါ့ဥပမာဆိုကြလို့အာနာပါနာကိုလက်သုံးကမ္မထံနဲ့ထားတဲ့သူတော်ကောင်းတွေရှိတယ် ကတိုင်းတစ်ပါးပါးကိုထားတဲ့သူတော်ကောင်းလည်းရှိတယ်။သို့မဟုတ်လို့ယုတ်ကမ္မဋ္ဌာန်းကမ္မဋ္ဌာန်းကိုပွားများအထုတဲ့သူတော်ကောင်းတွေလည်းသူ့ရဲ့လက်သုံးကမ္မဋ္ဌာန်းကဒါယုတ်ကမ္မဋ္ဌာန်းသို့မဟုတ်နာကမ္မဋ္ဌာန်းဖြစ်ပါတယ်။အဲတော့မိမိတို့လက်သုံးကမ္မဋ္ဌာန်းများရှိခဲ့ရင်တော့တို့မိမိတို့လက်သုံးကမ္မဋ္ဌာန်းအမြဲစိုးစိုးမြင်းအာထုနေကြကမ္မဋ္ဌာန်းကိုဆက်လက်ပြီးတော့အာထုကြပါ။အဲ့လိုမှမဟုတ်လို့ကြွေယောဂီသူတော်ကောင်းအစ်တ္တိအနေနဲ့ဖြစ်ခဲ့ရင်ဒီဝိနည်းတွက်လေးကမ္မဋ္ဌာန်းလေးကိုထပ်ခါထပ်ခါပြန်ပြီးတော့ပြောကြကြပါ အဲ့တော့ဝင်လေတွက်လေကမ္မထန်လေးကိုအားထုတ်ခြင်းဆိုတဲ့သူတော်ကောင်းသည်ဒါတပန်ကဏ္ဍဂုရီကိုခမမကလေးထားတပန်ကဏ္ဍဂုရီကိုခမမထားပြီးတော့နာဒီဝနဲ့အထက်နှုတ်ကမြောင်မှာတတိပိကသို့တော်မိမိတန်တန်မှာနိဝရဏအငြိအကြီးတွေပေါ့ကိရိတာတွေတော့ဖျားတာဗိဒ္ဓဇာဘာရဆိုတဲ့ဒီတရားတွေပေါ့သိပြီးတော့ဟိုလိုချင်တတ်မှတ်မှုအဲလိုမကြမှုဆိုတဲ့ဒီတရားနှစ်ပါးကိုတော့မိမိတို့ကဥစွာပထမဖေရှားတာ အဲ့တရားနာမှာဖယ်ရှားထားလိုက်တာနဲ့ဒီပိုင်းနေတဲ့ခုနအပိဇာနဲ့ဒေါမနတာကိုဖယ်ရှားထားမိမိတဏ္ဍာမှာစိတ်နှလုံးကအတော်တန်ကိုအေးချမ်းသွားပြီအဲ့လိုအပိဇာနဲ့ဒေါမနတာကိုဖယ်ရှားမိတဲ့သူတော်ကောင်းတယောက်ခုနတတိဝရိယပညာဒီအင်္ဂါ၃ချက်မိမိတဏ္ဍာမှာခုနအပိဇာနဲ့ဒေါမနတာဖယ်ရှားပြီးတဲ့အခါထိုအင်္ဂါ၃ချက်မိမိတဏ္ဍာမှာပြည့်စုံကြိုးစားရတယ်အဲ့တော့ တတိအနေနဲ့ကတော့ခုနဝဉ္ဇထွက်လေးကမ္မဋ္ဌာန်းလေးကိုမိကပွားများအထုံးမှာဖြစ်တဲ့နာသီဝါနဲ့အထက်နောက်ပိုင်းများမှာဒီလေးကဝရိယကငါဒီအသက်ရှင်နေတဲ့အတွက်ဒီဝဉ္ဇထွက်လေးလေးကိုသိအောင်ကြိုးစားမယ်ဒီဝရိယတက်လေးမွေးမွေးပြီးတဲ့အခါမှာပညာပေါ့ပညာကဒီနေရာမှာခုနမိမိမှာထင်ရှားရှိနေတဲ့ဒီအသက်ရှင်နေတဲ့အခါမှာထင်ရှားရှိတဲ့နာသီဝါနဲ့အထက်နောက်ပိုင်းများဒီနေရာမှာရှိမယ်ဝဉ္ဇထွက်လေးလေးဒါလေးကိုအသိဉာဏ်လေးတောက်ချောက်သိအောင်ကြိုးစားရအဲ့လိုသိအောင်ကြိုးစားလို့အကယ်၍ဟိုကြိုးစားနေမှုကဝရိယတက်အတိနေတာကပညာ ဟောပြီးတဲ့အခါတတိလေးကပ်နေတဲ့မိပြောင်မသွားအောင်ဒီအာယုံလေးကိုအမှတ်ရနေတာကတတိပေါ့အဲ့လိုတတိဝရိယပညာဆိုတဲ့အင်္ဂါ၃ချက်ကလည်းညီပြီးအာဒီတရားကိုနှလုံးမသွင်းခင်နဲ့ကကုဏဗိဇာနဲ့ပြာပါရကုလည်းမိမိကဖေချထားပြီးဆိုတဲ့သူတော်ကောင်းတယောက်တို့ဒါထိုတနေ့ဒီမတမ်းမှတန်မှုရှိတယ်ဘုရားစကြည်လေးရာသူတော်ကောင်းတွေဒါကြီးမွန်းအပ်တဲ့အသက်ရှူကြီးနဲ့ဒါအသက်ရှူနေတာ ငါရဲ့ဒီနေ့အသက်ရှူရတာတော့တန်မှုရှိတဲ့အသက်ရှူခြင်းဒီလိုသဘောကျနှိမ့်ချိုက်ပြီးတော့ဝင်ထွက်လေကြီးကိုစွမ်းအားရှိသလားကြိုးစားပြီးတော့မှတ်သားလိုက်ကြအောင်ဆိုဟုတ်ကဲ့အပြာရောင်